1366ခုနှစ်ဝါကောင်လပိကျော်14ရက်ဥပုပ်နေ့ဝါကောင်လပိကျော်14ရက်နေ့ဥပုပ်နေ့မှာဟောကြားအပ်သောပညာဣတဒက်ဝတ္ထုရတဲ့ခေမာထေရီဘိက္ခုနီမအကြောင်းခေမာထေရီဘိက္ခုနီမအကြောင်း မြတ်စွာဘုရားကအမျိုးသမီးများအတူယူပြီးတော့တရားကျင့်မယ်ဆိုရင်ခိမာထေရီရဲ့တရားကျင့်ပုံကျင့်နည်းကိုအတူယူပြီးတော့ကျင့်ပါပညာချိန်ခွင်အလွန်ကြီးမားတဲ့ပါရမီရှင်ရောဗုဒ္ဓဘာသာလူမျိုးကတော့ခိမာထေရီအကြောင်းကြောက်ခုကြပါတယ်အစင်းရူပါယုံပေါ်မှာ မန်မာနကြည့်တဲ့အမျိုးသမီးဆိုတာအလုံးကြောက်ခုကြတာပါပဲမျိုးသမီးများကအဆင့်ယူပါယုံနဲ့ပတ်သက်ပြီးတော့မန်မာနကြည့်တတ်တယ်အဲ့ဒါကိုမြတ်စွာဘုရားဟောတော်မူတဲ့ပညာဉာဏ်အလုံးကြီးမားတဲ့အမျိုးသမီးခိမာခိမာမိဖုရားကြီးကသကလပြည့်ရှင်မန် မန္တမင်းကြီးရဲ့သမီးတော်သကလပြည်ရှင်မန္တမင်းကြီးရဲ့သမီးတော်ရာဇဂိုပြည်ရှင်ဘုရင်ဘိပိတရာမင်းကြီးထံလာပြီးတော့ဆက်သတ်ထားတဲ့မိဖုရားပေါ့ခိမမွေဖွာလာတဲ့ခါမှာသကလတိုက်ပြည်မှာရှိတဲ့ အနှောင်ဖွဲ့အကျင့်ထောင်ထဲမှာရှိတဲ့အနှောင်ဖွဲ့အနှောင်ဖွဲ့ရှိတဲ့တတ်တော်အာလုံးလောငိမ့်ချမ်းသာခွေရတဲ့ပုဂ္ဂိုလ်ပဲသူမွေးလာတဲ့အခါမှာတိုက်ပြီးဒီဘီလုံးလုံးရန်သူမီးတွေညိတ်ပြသွားတာချိုက်ထဲမှာလှောင်ထားတဲ့ငှဲ့တရိษံကိုအစာပြု၍မိသည့်တတ္တဝါမျိုးကိုမျှအကျဉ်းထောင်ထဲမှာကျိုးနဲ့ခြီပြီးတော့ဖြစ်စေ ရှိုက်ထဲမှာဖြစ်စေထောင်ထဲမှာဖြစ်စေအတ္တဝတူဥယတူဥယကိုညှဉ်းပန်းထားမှုမရှိစေရအလုံးလောငိချမ်းသာခွေပြုစေလို့ဒါခေမာသမီးလေးဖွက်လာတဲ့အခါမှာပြည်သူလူထုတရားလုံးလောငိချမ်းသာခွေရတဲ့တရားမသူခေမာလို့နာမည်ပေးထားတာပညာဉာဏ်အမတန်ကြီးကျယ်တဲ့မြို့သမီးအဲအမျိုးသမီးများအတူယူမယ်ဆိုရင်ခေမာထေရီဘိက္ခုနီမကိုအတူယူပြီးတော့တရားကျင့်ကြပါ ဝိပဿနာမြတ်စွာဘုရားရှင်လက်ထက်တုန်းကဉာဏ်ပညာကြီးမားတဲ့ဣတတက်ဘွဲ့ထူးပေးတဲ့အမျိုးသမီးလေးတူကိုတွေ့ရတဲ့အခါမှာသူလည်းပဲဒီလိုဉာဏ်ပညာကြီးကျယ်တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤလို့ဆုတောင်းပြီးတော့မြတ်စွာဘုရားအမှုရှိသောသံဃာတော်ရှင်မြတ်မြတ်ကိုအလှူဒါနကုသိုလ်ပြုပြီးတော့ပါရမီဆုတောင်းလာခဲ့တာဘောဓမမြတ်စွာဘုရားရှင်လက်ထက်မှာ လာပြီးတော့ပြည့်စုံသွားတယ်ကဘာပေါင်းများစွာခြားပြီးတော့ပါရမီတွေဖြစ်လာတဲ့အမျိုးသမီးတူပဲလူရင်းအကျင့်ပဲဟောမယ်ဆိုတော့ကာတပမြတ်စွာဘုရားရှင်လက်ထက်မှာကာတပမြတ်စွာဘုရားရှင်လက်ထက်မှာဗာရဏသီပိမှာကိကီမင်းကြီးဆိုတာရှိတယ်ရှင်ဘုရင်ပေါ့ ကိကီမင်းကြီးမှာသမီးတော့ခုနှစ်ဦးရှိတယ်အမျိုးသမီးကြီးပဲမြို့သားတယောက်မှမပါဘူးမိဖုရားခေါင်းကြီးကမွေးတဲ့ပုဂ္ဂိုလ်တွေထဲမှာအဲ့ဒီကိကီမင်းကြီးရဲ့သမီးတော်ခုနှစ်ဦးဟာသာသနာတော်ကိုအလွန်ကြည်ညိုတဲ့အတွက်ကြောင့်မို့အရွယ်ရောက်လာတဲ့အခါမှာခမဲတော်ကိကီမင်းကြီးထံသာသနာဘုံထဲဝင်ပြီးတော့ဘိက္ခုနီမှာဝတ်ဖို့ရန်ခွင့်တောင်းတဲ့အခါမှာဘုရင်က ခမဲတော်ဘုရင်ကြီးကခွင့်မပြုဘူးအေရတီထံလူပေါ်မှာနေပြီးတော့တရားကျင့်ရမယ်လို့အမိတ်ချမှတ်တဲ့တရားမို့ဘိက္ခုနီမမဝတ်ပဲနဲ့ပြုတ်စဉ်ဘဝနဲ့ကုမာရဗြဟ္မစာရီသိက္ခာဘုံဆိုတာရှစ်ပါးသီလပါလေနှစ်ပေါင်း2000တိတိရှစ်ပါးသီလကျင့်သုံးခဲ့တယ်ဘုန်းတော်ပြည့်စနှစ်ပေါင်းဘယ်လောက်လဲ အဲ့ဒီနှစ်ပေါင်းနှစ်သောင်းတီတီဟာဒီရှစ်ပါးသီလမှာဘယ်သီလတစ်ခုမှမကျိုးမပေါက်ဘူးတဲ့။တရားနာနေရတဲ့ဒကမာကြီးတွေအတူယူမကောင်းဘူးလား။อืมဟောအရင်ဥပုပ်ရတဲ့ဘုန်းကြီးနဲ့သတိပေးခွေဘူးတဲ့။သီလယူထားတဲ့ပုဂ္ဂိုလ်ဟာဗလိဗလိစကားပြောရင်သီလပျက်စီးသွားတတ်တယ်။သီလလည်းညှိုးနွမ်းတတ်တယ်။သီလလည်းပျက်စီးတတ်တယ်။အဲစကားကိုနှဲเสียရတယ်။ ခေမာထေရီအမျိုးသမီးများကတ္တပဖြတ်ရှင်လက်ထက်ကနှစ်ပေါင်းနှစ်သုံးတိတိရှစ်ပါးတိလจิตတာတဘာမှကျုပ်ပြည့်စည်တာမရှိဘူးတဲ့လူယူကမကောင်းလားဘုန်းတော်ပြည်သားကြီးယူတော့ယူနိုင်ရင်လားတယုံတယောက်မှလှုပ်ယူနိုင်လားတယောက်မှမပြောဘူးလားဥပုံနဲ့တင်နေတာမှမယူနိုင်ဘူးနော်နှစ်ပေါင်းနှစ်သောင်းကျေဖို့မဆိုထားနဲ့ဥပုံနဲ့တနေ့ရှစ်ပါးတိလစင်စင်ကြဲကြဲ ဖြူဖြူစင်စင်ဒီသီလကိုမြတ်မြတ်နုနုကျင့်နိုင်လားဘုန်းတော်ပိသမကျင့်နိုင်ဘူးလားအဲ့တော့ဒဝယ်ရင်ငိတ်ဆရာတော့လုံးတယ်လို့လုံးပါရမှာဘုန်းတော်ပိသားတယ်ဒဏ်ထမ်းပါရမယ်စကားတခွန်ပြောရင်ရေဒဏ်တစ်ခေါက်အဲနောက်ဥပုပ်နေကြတော့စကားတခွန်ပြောရင်ယောဂီတယောက်သီလကျင့်တော့ဥပုပ်တဲ့တယောက်ဒဏ်တစ်ခေါက်ထမ်းရမယ်ရေဒဏ်ထမ်းခိုင်းမှရမယ်ညာဘူးအဲ့လိုဇီးကုတ်ပြီးတော့ဖယ်တင်တယ်လေ နတ်ပြည်တင်ရတယ်ခွာဇိကိုပြီးတော့နတ်ပြည်တင်နိဗ္ဗာန်ကိုတင်ပါဘုန်းကြီးကဘုန်းကြီးတို့ပြီးသားတယ်အဲ့ဒီခေမန္ထေရီဘိက္ခုနီမဟာကတ္တပမြတ်စွာဘုရားရှင်လက်ထက်ကနှစ်ပေါင်း2000တိတိကုမာရီကုမာရဗြဟ္မစာရိသိက္ခာပုဒ်ဆိုတာဗြဟ္မစာရိအပြမစာရိသိက္ခာပုဒ်အမြတ်တနုနဲ့ရှစ်ပတ်တိလာကျင့်လာခဲ့တယ်တဲ့အဲ့တော့ကိကိမင်းကြီးဟာသာသနာတော်ကိုဘလောက်ကြည်ညိုတဲ့မင်းကြီးလဲဆိုစဉ်းစားဖို့ကောင်းတယ် သူ့သမီးတော်ခုနှစ်ပါးကိုနာမည်ပေးတဲ့အခါမှာသမဏီတဲ့သမဏဂုတ်တာတဲ့ဘေခုနီဘေခုဓာယိကာဓမ္မာသူဓမ္မာသံဃဓာယိကာတဲ့နာမည်ပေးတာကိုဘုန်းကြီးတော်တက္ကະတက္ကမမြတ်သမီးလေးတွေနာမည်ပေးတာ ਨੇ တူရလားမသိဘူးနော်ခုခေတ်လူတွေကိုသမီးလေးတွေဖွာလာရင်ပေးလိုက်တဲ့နာမည်တချို့မှန်းဖို့မနိုင်ဘူးတချို့ရှစ်လုံးကိုလုံးရှိတဲ့နာမည်ပေးတယ်နဲ့နဲ့နော်နော်မဟုတ်ဘူးမှန်းနိုင်ဘူး သာသနာတော်နဲ့ဆက်သွယ်ပြီးတော့ပြည့်တဲ့နာမည်ကြီးသာမဏေတဲ့ပထမသမီးတော်သာမဏေဆိုတဲ့သမီးတော်ကခေမထေရီဖြစ်လာတယ်ဂေါတမမြတ်စွာဘုရားရှင်လက်ထက်မှာကာသဗမြတ်စွာဘုရားရှင်လက်ထက်ကကိကိမင်းကြီးရဲ့သမီးတော်ဖြစ်တဲ့သာမဏေဆိုတဲ့အမျိုးသမီးပြီဂေါတမမြတ်စွာဘုရားရှင်လက်ထက်ရတဲ့ခါကျတော့ခေမထေရီဖြစ်လာတယ်ဒုတိယသမီးတော်ကသမဏဂုတ်တာသူကဥပ္ပလဝဏဖြစ်လာတယ် သူကတကုတ်အရာမှာအစ်တတက်ရတဲ့ပုဂ္ဂိုလ်ပဲနံပါတ်3ကသမီးကဘိက္ခုနီတဲ့သူကပဒါစာရာဖြစ်ဖြစ်လာတယ်ပဒါစာရီမဟုတ်ဘူးလူတွေကမှားနေတယ်ပဒါစာရီပဒါစာရီပဒါစာရီမဟုတ်ဘူးနော်ပဒါစာရာသူလည်းယဟန္တာမှာဖြစ်တော်မူတာပဲလိမ့်နံပါတ်ကဘိက္ခုဒာယိကာသမီးဘိက္ခုဒာယိကာသမီးတော်ကဂေါတမဘုရားရှင်လက်ထက်ကကုန္ဒလကေသာသူလည်း ဘိက္ခုနဲ့ယဟန္တာဖြစ်တာဘိက္ခုနီမှာဘောပြီးတော့ယဟန္တာဖြစ်သွားတာပဲငါကဓမ္မတဲ့သူကကိတ္တဂေါတမီဖြစ်လာတယ်သူလည်းယဟန္တာဖြစ်သွားတာပဲ6ကသူဓမ္မဓမ္မဒိဏလို့ဖြစ်လာတယ်သူလည်းယဟန္တာမှာဖြစ်တော်မူတာပဲ9ကသံဃဓာယိကာသူကဝိသခာခုသူကတော့ပဲနတ်ပြည်မှာတတ္တဗံဖြစ်ပြီးတော့နတ်ပြည်မှာရှိတယ် ဝိသခာမတပါးကြံတဲ့အာလုံးမောနမ6ဥကယဟန္တာမဖြစ်ကုန်ပြီတဲ့ဝိသခာတူးကလည်းကိုနတ်ပြည်မှာရှိတယ်ဘုရားပြတာပါရမီဖြိလာတာနဲ့တာမဟုတ်ဘူးနော်ရှစ်ပါးသီလအကျိုးသီလဘယ်လောက်ထိအကျိုးကြီးသလဲဆိုတာယဟန္တာဖြစ်တဲ့အထိအကျိုးပေးတယ်မဟုတ်ဘူးလားလူဘဝမှာလူဖြစ်လိုက်နတ်ဘဝမှာနတ်ဖြစ်လိုက်လူပြည်နတ်ပြည်မှာသာလဲအစုံဆန်ဘဝတွေဖြစ်ရတယ် လူပြည်နတ်ပြည်မှာအစုံဆန်ဘွားဖြစ်ပြီးတော့နောက်ဆုံးကြောတောင့်ဝင်ခါကျတော့ယဟန်တမဖြစ်ကုန်တယ်သာသနာတော်နဲ့ဆက်နွယ်ပြီးတော့သာသနာတော်မြတ်လို့တော်မူတဲ့ကိကိမင်းကြီးသမီးတော်ခုနှစ်ပါးကိုနာမည်ပေးတာသာမဏေသမဏဂုတ်တာဘိက္ခုနီဘိက္ခုဓာယိကာဓမ္မသူဓမ္မလဲသံဃဓာယိကာမမိတယ်ဘူးလားအဲဘုန်းတော်မိလေးတွေဖွားကြီးတွေတရားရှင်းရှင်း တရားတဏရဖွားရည်တွေကိုသမီးလေးတွေပေးပေါ့မွေးလိုက်ရင်ပေးကြည့်ပါလားတာမဏီလို့ပေးခံမှာမဟုတ်ဘူးဘာနာမည်မှလည်းမသိပဲနဲ့ဆိုပြီးတော့အဲမိဖလာတာသမီးတွေကခံယူမှာမဟုတ်ဘူးသာသနာတော်နဲ့ဆက်သွယ်ပြီးတော့ပေးထားတဲ့နာမည်တွေတဲ့အဲဒါကြီးနှစ်ပေါင်းနှစ်သောင်းတည်တည်ဘယ်ဒီလောက်ကျင့်လာခဲ့တယ်လဲရှစ်ပါးသီလဒါကြောင့်မို့သီလအမတန်မြတ်လို့ပဲကောင်းတဲ့တရားပဲလို့ပြောပြ တော့သာကလမင်းကြီးကသာကလတိရှင်မန္တမင်းကြီးကသမိတော်ခိမာကိုဘိပိတရာရှင်ပြန်ထံဆက်တဲ့အခါမှာခိမာဟာရုပ်အတန်ချောလူမမီနတ်တမြချော့တဲ့အမျိုးသမီးအမတန်ချော့တဲ့အမျိုးသမီးရုပ်လှတော့မာမာနကြည့်တယ်ကွာရုပ်လှတော့မာမာနကြည့်တော့မြတ်စွာဘုရားရှင်တန်တရားနာမသွားဘူးဘိဗိတရာရှင်ဘုရင်သောတပန်မင်းကြီးကျိန်ဖန်များစွာ တိုက်တွန်းညားတော်လည်းပဲခိမမိဖုရားကြီးဟာတရားတော်မသွားဘူးမြတ်စွာဘုရားရှင်ကအယုတ်အပြစ်ပြောတယ်အယုတ်အပြစ်ပြောတော့ငါသွားပြီးတော့တရားတော်မသွားဘူးငါမသွားခင်ဘူးတော်ကြငါအယုတ်အပြစ်ပြောမှာပဲဆိုတော့ဒီနေ့တော့ဘိပိဒရာရှင်မြတ်ကြီးကခေမာမိဖုရားကြီး ဝေလုံဝန်ကျောင်းတော်ကိုသွားနေအောင်ဆိုပြီးတော့ဝေလုံဝန်ကျောင်းတော်ရဲ့သာယာဘုံဂိတစာဆိုပုဂ္ဂိုလ်တွေကိုတချင်းတွေစီခိုင်းတယ်တချင်းတွေရိတ်ခိုင်းပြီးတော့ကချိတဲ့တပင်သေးတွေကိုကခိုင်းတယ်ဆုတ်ခိုင်းပြီးတော့ကခိုင်းတယ်နတ်တော်ထဲမှာလည်းကခိုင်းနတ်ပြည်မှာလည်းကခိုင်းဝေလုံဝန်ကျောင်းတော်ရဲ့သာယာဘုံဝေလုံဝန်ကျောင်းတော်ကိုမရောက်ခုတဲ့ပုဂ္ဂိုလ်ဟာတာဝတေသာနတ်ပြည်နန္ဒုံဥယျင်ကိုမရောက်ခုတဲ့ပုဂ္ဂိုလ်နဲ့တူတူပဲ ဘုရင်ရဲ့ကြောင်းတော်ဘိဗိဒရာရှင်ဘုရင်ကိုယ်နဲ့လှူထားတဲ့ကြောင်းတော်ဆိုတော့သတ္တရာယာမြက်ခင်တွေပန့်ပင်တွေသစ်ပင်ဝါပင်တွေကာနဲ့စုစုပြပြနဲ့ကမ္မထံကျန်လေးတွေအစုအစီအီဆောက်ပြီးတော့ရေတွင်းရေကန်လေးတွေနဲ့လှလှပန့်ပန့်တရားဘဝနာအထုရတဲ့ယောဂီသူတော်စင်များရှင်ယဟန်များစိတ်ချမ်းသာကိုယ်ချမ်းသာနဲ့တရားအထုနဲ့အောင်ပရိယပฏิပတ်တိတရားကိုကျူစာအထုနဲ့အောင်ဆိုပြီးတော့ကြောင်းကြီးကိုလှလှပန့်ပန့်တိတိတက်တက်လှူထားတာဖခင်ကြောင်းတော် တရားထုတ်တဲ့ပုဂ္ဂိုလ်ဒီအနေနဲ့ကတော့ဖြစ်ဒီလိုဆန္ဒမရှိစေကမူကြောင်တော့ရောက်လာပြီဆိုရှင်ညင်ညင်ပပခြောက်ခြောက်သွေးသွေးကိုမြင်ရတာနဲ့စိုးစိုးပြေပြေလန်းလန်းဆန်းဆန်းမြင်ရတာနဲ့စိတ်ထဲမှာဘလို့နေတော့မြက်ခင်လေးတွေသစ်ပင်လေးတွေဝါပင်လေးတွေသူ့နေရာလေးနဲ့သူ့တင့်တင့်တဲတဲပန်းပင်လေးတွေစိုးစိုးပြေပြေနေမယ်ဆိုရှင်စိတ်ထဲမှာဘလို့နေတယ်အဲစိတ်ထဲမှာတင်မြုပ်ခံရတာမဟုတ်လားညင်ညင်ပပဆိုရင်ဘလို့နေတယ် အဲဖုတ်တဲ့ကြောင်လေးသေးသေးလေးမှမှလေးပဲတတော်ကိုတတ်ရှင်းရေးလောက်ရတယ်တတော်ကိုတတ်ရှင်းမနဲ့မိုးလင်းတမျက်စိလှဲနေကင်းတမျက်စိလှဲညနေတမျက်စိလှဲသူတပြည့်အလှူတန်းရှင်းပို့ပြီးတော့တတ်တတ်ရှင်းရှင်းလောက်ထားရတယ်တတ်တတ်ရရလောက်ထားရတယ်ကြောင်ထက်လာတဲ့ပုဂ္ဂိုလ်တွေစိတ်ကြည်လင်အောင်ဆိုပြီးတော့ကွန်ဆာတာပုဂ္ဂိုလ်တွေကကွန်ဆာတွေဟိုမှာပြစ်တောက်ပြစ်တောက်ထွေးလိုက်ဒီမှာပြစ်တောက်ပြစ်တောက်ထွေးတခါတည်းအလှူတွေပြန်ပြီးလို့ရှိရင်တခါကွန်ဆာတွေတွေကိုတမျက်စိလှဲခိုင်းရတယ်တခါရေတွေနဲ့ဖိတ်တမျက်စိလှဲခိုင်းရတယ် တန်ဖိုးမသိတဲ့ပုဂ္ဂိုလ်ကြတော့နားမလည်ရှာဘူးတန်ဖိုးရှိတဲ့ပုဂ္ဂိုလ်တော့နားလည်တယ်ဒါကြောင့်ဗိပိတရာရှင်မင်းကြီးရဲ့ကျောင်းတော်ဖြစ်တဲ့အတွက်ကြောင့်မဟုတ်ဒီဝီလုံကျောင်းတော်ကြီးကိုလှလှပပတင်းတင်းတဲတဲမြက်ခင်တွေပန်းပင်တွေသစ်ပင်ဝါပင်တွေအုပ်အုပ်ဆိုင်ဆိုင်သူသဖြင့်ဝါဝါတော်ကြီးပေါ့ဝီလူဝနဆိုတာဝါခေါ်တာဝါတော်ကြီးခေါ်တာကိုကျောင်းကြီးရဲ့ပပတ်လက်မှာဝါတော်ကြီးတွေအစီအီးဝါတော်ဝါပင်တွေစိုက်ထတာတွေလှလှပပစိုက်ထတာတွေဝါလေလှပါတယ် ဒါကြီးတို့ဝေလူဝနာ ဝေလူဝဥယျင်ဝါတော့ဥယျင်ကြီးပေါ့အဲ့ဒါလို့ဂိတ္တဆဆိုပုံကိုယ်တွေကိုသခင်တွေရေးခိုင်းပြီးတော့သခင်ဆိုသမားတွေဆိုခိုင်းတော့တနေ့တော့ခိမဒေဝီမြို့ဖျားကြီးဝေလုံအကြောင်းကိုသွားလို့တဲ့စိတ်ဖြစ်ပေါ်လာတယ်ဝေလုံအကြောင်းဆိုတာတယ်လှရဆိုပဲဝေလုံအကြောင်းကိုမဲဖုတဲ့ပုဂ္ဂိုလ်ကနန္ဒုံတာဝတရနတ်ပြည်နန္ဒုံဥယျာဉ်ကိုမဲဖုတဲ့နာတူတူပဲနတ်ပြည် နတ်ပြည်နတ်ပြည်မှာနတ်ဥယျာဉ်နဲ့တမှာနှိုက်ရှင်ရအောင်အမတန်ကောင်းတဲ့ဝေလုံကိုအိတ်ကြောင်းထက်ငါတခါသွားကြည့်မယ်။သွားနာညာတော်လည်းပဲငါဖះကိုမဖူးဘူး။ဝေလုံဥယျာဉ်ကိုကြည့်ရှုပြီးတော့ငါပြန်မယ်နတ်တော်ပြန်မယ်လို့ဒီလိုအကြံရှိတဲ့တရားမို့ဘယင်ကြီးကိုသွားလျှောက်တယ်။သမင်းကြီးတတော်မျိုးဝေလုံအကြောင်းကိုသွားလို့ပါတယ်။သွားကြည့်သွားကြည့်လို့ပါတယ်။ဝေလုံအကြောင်းကြီးကအမတန်သာရတယ်လို့ဆိုပါတယ်။ ဝေလုံးအကြောင်းကိုမြောက်ခုတဲ့ပုဂ္ဂိုလ်ကနန္တောဥယျင်ကိုမြောက်ခုတဲ့ပုဂ္ဂိုလ်နဲ့တူတူပဲလို့အဲလိုတချင်းဆိုသမားတွေဆိုတန်ကြပါဒါကြောင့်ဝေလုံးဥယျင်သွားကြည့်ချင်ပါတယ်ဘမ်ကမသိမိဖရာကြီးသွားလို့ကသွားနိုင်ပါတယ်ဆိုပြီးတော့ဘုဂိတရှင်မင်းကြီးကအဲဒီယထာတွေကိုစီမံပေးစီမံပေးပြီးတော့အမတ်တွေကိုအနည်းကိုခေါ်ပြီးတော့ထိမ္မာမိဖုရားကြီးဝေလုံးဝဥယျာဉ်ကိုသွားပြီးတော့ကြိရှုပြတဲ့ခါကျမြတ်စွာဘုရားရှင်ထံသွားဖူးမြော်စေရမယ်။ဘုရားကိုမဖူးစေဘဲနဲ့ မပြန်စေရပြန်ရင်သိအမတ်တွေဒံပိမဲ့ရာဇဒံပိမဲ့မိဖုရားကြီးကိုရအောင်ဘုရားရှင်တာခေါ်သွားရမယ်ခါတယ်တုတ်တုတ်တိတ်တိတ်မိဖုရားရှင်မြင်းကြီးကအမတ်တွေကိုပြောတာပြောထားတယ်ပြောထားပြီးတော့သူပြောကြပါစို့ရဲ့အခင်မမိဖုရားကြီးဝေလုံအောင်ကြောင်းသွားကြည့်ပြီမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဒီနေ့ဝေလုံအောင်ကြောင်းတော်ထဲမှာခင်မမိဖုရားကြီးလာတဲ့ခါကျတရားဟောဖို့ဆိုတော့ဘုရားရှင်ကိုတော်မြတ်ကြီးကတပ်မိကုနိုင်ငံတော်ထဲမှာထင်တော်မူတဲ့ဒီနေ့သူတရားထုရမယ်ထင်တော်မူလို့ အဲ့တော့ခေမမင်းဖျားကြီးကလည်းအလေသားတော်တော်လေတယ်မြတ်စွာဘုရားရှင်ဆောက်ခံကြွားတဲ့အချိန်ပါပဲဖះကလည်းအပါသားနော်ဟဲ့သူပါရမရှိတာကိုတဲ့ဖះကလည်းအဲ့ဒီခေမှာဝေးလုံးကြောင်းထမ်းပါပဲနေတယ်ကဏ္ဍကုတိတိုက်ထမ်းပါပဲဖះကနေဘဲမှမကြွားဘူးခေမှာမိဖះလာရင်တရားဟောဖို့ဆိုပြီးတော့ တော့ခေမမီဖရာကြီးပရိသအချမ်းရန်ဒီနဲ့ယထာဒီနဲ့တခိုင်းဆူညံလို့သွားပြီးတော့ဝေလုံအကြောင်းအပြင်ဘက်မှာယထာဒီနားရတယ်မော်တော်ကားတွေပါနေနဲ့သွားလာတဲ့တခါတခါမှမြသီထောက်လို့အပ်တယ်ဖရာရှင်လက်ထက်ကကြောင်းကံကိုသွားတဲ့အခါမှာစင်ရီမင်းတွေယထာဒီနဲ့သွားတဲ့အခါမှာစင်မင်းယထာကိုထားလို့ရတဲ့နေရာမှာ ထားပြီးမှအကြောင်းထက်ကိုဝင်ရတယ်အကြောင်းထက်ကိုဆူပွက်ပြီးတော့မဝင်ရဘူး အဲအဲ့တမန်ကျစိတ်ကန့်ကျရှိတယ်တမန်ကျရှိတယ်ဆင်စီးပြီးတော့သွားတဲ့ဘင်းတွေဟာဆင်ကိုအလန့်မှာထားပြီးတနေရာမှာထားပြီးတော့မှတန်တဲ့ထဲဝင်သွားရတယ်အဲ့ဒါစိတ်ကန့်ရှိတယ်ဒါအဲ့ဒါကသုတ်တန်ဒေသနာတော်တိုင်းလူလူမှာဘုရားဟောတာပါတယ်အဲ့ဒါကြီးပါတယ်အဲ့တော့ခေမမီဘုရားကြီးယထာတွေနဲ့စီစီကကသွားတော့ဝေလုံအကြောင်းအပြင်ဘက်မှာယထာတွေရင်တွေရက်ပြီးတော့ကြောင်းထက်ကိုဝင် ဟိုနေရာဒီနေရာရှောင်ပြီးတော့လိုက်ကြည့်ပန်းဦးကြီးတွေလှလှပန်းပန်းသူလိုက်ပြီးတော့ဝေလုံးအောင်ကြောင်းထဲမှာဝေလုံးပန်းဦးရင်ကြီးကိုရှောက်ပြီးတော့လိုက်ကြည့်ပြီးတဲ့ခါကျတော့အားလုံးနှစ်နှစ်ဆဆကြည့်ပြီးတဲ့ခါကျတော့ငါပြန်မယ်လို့အမိတ်ရှိတဲ့အခါမှာအသင်မီးဖရာဘယင်ကြီးကမှာကြပါတယ်အသင်မီးဖရာကြီးမြတ်စွာဘုရားရှင်တန်မှုဖူးမြုပ်ပြီးမှပြန်ပါစေဖရာရှင်ကိုယ်တော်မြတ်ကိုမဖူးဘဲနဲ့မပြန်စေရ ပြန်ရင်မိဖုရားကြီးဖုရားကိုမဖူးပဲနဲ့ပြန်ရင်သင်အမတ်တွေရာဇဒဏ်ဖြစ်စေရမယ်လို့ဖုရားဘုရင်ကြီးကနေပြီးတော့အမရှိပါတယ်မိဖုရားကြီးဒါကြောင့်မို့မြတ်စွာဘုရားရှင်ထံဖူးမြော်ကြွားပါအောင်ဆိုတော့ကေမဘုရားဩဒီခေဆိုတော့မြတ်စွာဘုရားရှင်ရရှိမှမဟုတ်ပါဘူးလေတောင်ဝတရားအရာဘုရားတရင်သုံးတော်မူတဲ့ခန္ဓာကုတိတိုက်တော့ခဏလေးသွားမြုပ်ပြီးတော့ကြည်အောင်ပါပဲကေမဘုရားကြီးကဘာလို့ဘုရားသူတောင်းနေပါလဲရုပ်ရဲ့အပြည့်ကို ဟောတော့သူကအယုတ်ချော့တယ်မို့လားအယုတ်ကိုတန်ဖို့ထားတယ်မို့လားအဲ့ဒါကြောင့်မို့သူကအယုတ်ကိုအပြစ်ပြောမှစိုးလို့မခံချင်လို့သူကဘုရားကိုသွားပြီးတော့မထုတ်ဘုရားနဲ့မတွေ့ချင်တာပါပဲဘုန်းတော်ပြည့်သက်ဒါကအမတ်တရားနေပြီးတော့တိုက်တွန်းချက်အရာမြတ်စွာဘုရားတရင်သုံးတော်မူတဲ့ခန္ဓာကုတိတိုက်ကိုသွားတဲ့အခါမှာလမ်းကြားတဲ့နေရာမှာသစ်ပင်အောင်မှာယဟန်တော်တပါတရားရှုမှတ်ပြောနေတယ်သွားတွေ့တော့ခေမမိဘကြီးကဘာစဉ်းစားလဲဆိုတော့အိုးဒီကိုယ်တော်လေးငငယ်ရွရွနဲ့ အယုတ်ကလည်းချော့ပါပြီလှပါပြီကရုံကြီးနဲ့သစ်ပင်အောက်မှာငိုက်ဆိုင်ငိုက်ဆိုင်နဲ့မှိုင်တွေ့ပြီးတော့နေတယ်သူကသူကဒီလိုငငယ်ရွယ်ရွယ်မှာလှလှပပတင်းတင်းတင်းနေပြီးတော့အသက်အရွယ်အုံမင်းရေးရော်မှာတရားကျင်ဖြစ်တာပဲဘာဖြစ်လို့ဒီလိုနေပါလေဒီသစ်ပင်သစ်ပင်အောက်မှာငိုက်ဆိုင်ပြီးတော့မျက်စိလေးမှိတ်ပြီးတော့နေပါလေဒီကိုတော့လေသူကဒီလိုထင်တရားအားထုတ်နေတဲ့ပုဂ္ဂိုလ်ကိုသူကဘာထင်တယ်လဲတဏ္ဍာပုဂ္ဂိုလ်ထင်တယ်မဟုတ်ဘူးလား အဲ့လိုနဲ့သူစဉ်းစားပြီးတော့တရားဘဝနာဆိုတာအသက်ကြီးမှလားအထုကိုကိုလိုပါတယ်ဒီလိုအသက်အရွယ်နုနယ်တဲ့ချိန်မှာတရားအထုကိုမလိုသေးပါဘူးသူကဖြစ်တော့ဖြစ်တော့ပါဇက်ပြုတ်ရောသွားတာဒီမှာဘုရားကြီးကလေတရားဆိုတာအသက်ကြီးမှပါပဲအသက်ကြီးမှအထုကိုလိုပါတယ်ဒီအသက်အရွယ်ကြီးတဲ့ခါမှာလောကီအာယုံကမ္မဂုဏ်တရားကိုမြင်မြင်ရှက်ရှက်ခံစားဖို့လိုသေးတာပါပဲတရားအထုရဲ့ချိန်မဟုတ်ပါဘူးဆိုပြီးတော့အဲ့လိုအလှရဲ့မန်ပေါ်မှာမန်မောင်၌ကြည့်ပြီးတော့ဖြစ်တဲ့ဖြစ်တဲ့စကားပြောပြီးတော့သူသွားတော့ ဖះเจ้าထဲသွားတော့ဖះနဲ့သွားတွေ့ပြန်တွေ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကလည်းပဲခိမာမိဖះတဲ့အစာပေါင်းများစွာသာလွန်လှပတဲ့အမျိုးသမီးလေးတူရုပ်ပုံကိုဖန်ဆင်းထားတယ်တကောတော်နဲ့ဖန်ဆင်းထားတယ်ဖန်ဆင်းပြီးတော့ဖက်ရှင်အနီးမှာရက်တောင်လေးနဲ့ရက်ခါပြီးတော့နေတယ်ရုပ်လေးအချော့မှချော့လှမ်းမှလှအဲ့ဒီမျိုးသမီးလေးကိုခိမာမိဖះမြင်တဲ့ခါကျတော့သူအော့သွားတယ်အိုလောကမှာငါအလှဆုံးချောဆုံးဆိုတာ ငါနဲ့နှိုက်ရှင်လိုက်ရင်ဒီမိကလေးနဲ့ငါပုံဟာငါနဲ့မြတ်မအုပ်ကြီးလိုပဲငါကဒီမြို့သမီးမမှီပါဘူးမြတ်မအုပ်ကြီးလိုဖြစ်သွားပါလားဆိုပြီးဒီမြို့သမီးလေးပေါ်မှာ तू အမတန်စိတ်ဝင်စားသွားတယ်ရုပ်ပေါ်မှာနှစ်သက်တဲ့ပုဂ္ဂိုလ်ဆိုတော့ရုပ်ကိုမြူရှင်တော့ဖြစ် तू ကသဘောကျတာကိုမြို့သမီးလေးကဖက်ရှင်ဖန်ဆင်းထားမြို့သမီးလေးကအမတန်ချော့အမတန်လှတော့ခင်မမင်းဖျားကြီးအဲ့ဒီရုပ်ကလေးကိုကြီးကြီးကြီးကြီးနဲ့ရုပ်လေးကတဖြည်းမျက်စောပြကြီးကိုယ်မကြီးကအရုပ်လေးပြောင်းပြောင်းလာတယ်တခါလေ တဖြည်းဖြည်းတဖြည်းဖြည်းပြောင်းပြောင်းပြောင်းတော့ပြိုရကနေပြီးတော့တဖြည်းဖြည်းအိုးအိုးအိုးအိုးလာရတာပြန်သွားရတာဗျုံဆုံးတခါလဲကြည်ကြီးကျင်ငယ်တွေလှုပ်လိုက်ပြီးတော့အသက်လေးဖုတ်လိုက်ဖုတ်လိုက်ရှူပြီးတော့အဲ့ဒီပုံဒီမြတ်စွာဘုရားရှင်ဖန်ဆင်းတော်မူလိုက်တဲ့အခါမှာခိမမိဖုရားကြီးယူယူမရဖြစ်ပြီးတော့အမလေးဒီရုပ်ခန္ဓာဆိုတာမတည်မြဲတဲ့တရားပဲပရိယကတာမဟုတ်လားချက်ချင်းပါဖြစ်သွားတယ်လေ ဟောတတိရသွားပြီသံဝင်ကဖြစ်သွားပြီဘုရားပြည့်သားဩဒီလောက်လှမ်းပါတဲ့ဒီလောက်ချုံမွေတဲ့မြူသမီးလေးတခါတည်းပြပြပြရိပ်ရုပ်ပြီးတော့အိုလိုအိုလာလိုက်တာခုတခါတည်းအယုတ်ကြက်ကြက်ဖြစ်ပြီးတော့မစင်ကြင်ကြီးကြင်ငယ်နဲ့လူလဲပြီးတော့ဖြစ်ပါဖြစ်နေပြီဟာတာမင်ကဖြစ်သွားပြီတခါတည်းအယုတ်ပေါ်မှာတွေ့တန်နေတဲ့မြန်းနှုတ်နေတဲ့ခေမာထေရီ ခေမာဒေဝီမိဖုရားကြီးသည်ရှင်တော်မြတ်ဖုရားဖန်ဆင်းထားတဲ့ နေမိတာအမျိုးသမီးယုတ်ကလေးတဖြည်းဖြည်းအစဉ်ပြောင်းသွားတဲ့အခါမှာအိုမင်းရင့်ရော်ပြီးတော့သေလူနီးပါအသက်ငင်ပြီးတော့အသက်ရှူနေတဲ့ပုံမြင်တဲ့အခါမှာကျင်ကြီးကျင်ငယ်တွေလူလဲပြီးတော့ပေတေပေပြီးတော့ညက်ကြီးတွေတစုံစုံဒီပါဇက်ကလည်းညက်ကြီးတွေထွက်လို့တတွေးတွေတမျိုးမျိုးထွက်လို့ကျင်ကြီးကျင်ငယ်ကအောက်ကလည်းပဲကျင်ကြီးကျင်ငယ်တွေထွက်လို့ရုပ်စီးလို့အဲ့ဒါလို့ဆက်ဆုပ်ယွန်ပွဲရာ ဖန်ဆင်းထပ်လိုက်တဲ့အခါမှာဒီရုပ်ပုံကိုမြင်လိုက်ရတဲ့အခါကျတော့ခေမာသရီခေမာဒေဝီမိဖုရားကြီးရုပ်ပေါ်မှာနှစ်သက်တဲ့တဏှာတွေပါဖြစ်လာတယ်တဖြည်းဖြည်းအာနေသွားတယ်ဘုလို့ပြည့်သက်ဒါကြောင့်ဘဝတန်တဲ့တလျှောက်မှာယုံနဲ့နာနှစ်ခုကိုဘယ်သူကိုဥစားဥစားပေးရမလဲဘုန်းတော်ပြည့်သက်နာကိုဥစားပေးရတယ်နာဆိုတာစိတ်နာဆိုတာဘာလဲစိတ် စိတ်ကိုပြုပြင်ရင်အာလုံးချမ်းသာသွားတယ်ရုပ်ကိုပြုပြင်ရင်မချမ်းသာဘူးရုပ်ကိုသာပြုပြင်၍စိတ်ခေါ်တဲ့နံတရားကို မပြုပြင်ရင် ဖြစ်လျက်ဘဝမှာရုပ်လည်းမလှနံလည်းမလှဘူးနံခေါ်တဲ့စိတ်ကိုပြုပြင်ရင်ဖြစ်လျက်ဘဝမှာရုပ်လည်းလှတယ်နံလည်းလှတယ်နိဗ္ဗာန်လည်းရတယ်ဘုန်းတော်ပြည့်စုံခုခေတ်မှလာဒီအတိုင်းပါပဲ ရုပ်ကိုအမတန်မြတ်လို့တဲ့ပုဂ္ဂိုလ်အသက်တော်တော်ကိုကြီးသွားပါပြီရုပ်တော်တော်ပြင်သားတယ်သူ့ရဲ့အသက်ရုံနဲ့ဆိုရင်ဒီလိုတိပြင်ဖို့မလိုတော့ဘူးတော်တော်ကိုပြင်ထားတယ်အမှန်မှာတော့လှားတော့လှားရလားအဖွမ်းကြီးတွေပြင်ထားတာလှားရလားလို့ဘာလို့ပြင်ပါလိမ့်ဒါပြင်မလှားရင်ဖွမ်းကြီးတွေဘာလို့ပြင်ပါလိမ့်အေးပြင်ထားရတာမျက်ခုံးမွေးရလည်းမရှိတော့ဘူးမျက်ခုံးမွေးအတူအတူလေးတယ်ဗော ဒါဆွဲလိုက်တာ ကောက်ကွေးလို့ဟိုနာနာတီနှီးသွားတကမျက်ခုံးပြီးဆွဲထားရတာတကလေပါဇာတကိမလည်းနှီးရဲလို့မျက်နှာမှာလိမ့်ထားတာလည်းပဲဘာခေါ်ပါသနခတွေကလည်းပဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ချွေးတွေထွက်လာခါကျတော့ပက်ကြအေးတွေပေါ်လို့လှမ်းရရလားလို့ပြင်ရတာမလှောက်တာပါဘူးကိုယ်အရွယ်နဲ့ကိုယ်သစ်တင်းယုံပြုပြင်ရင်လည်းအဆင်ပြေပြီမဟုတ်ဘူးလားလူငယ်ညောက်လည်းပြုပြင်ဖို့လိုသေးရလားပြုပြင်စရာမလိုပါဘူး ပြီးတော့ပြီးတော့ကြည်ကောင်းရှုကောင်းအောင်တော့ပြပွဲနေပွဲထိုင်သွားတော့ပြပြရတာပဲမဟုတ်ဘူးလားဒီယောဂီထီမီဝေါ်ပြီးတော့မင်္ဂလာဆောင်သွားလို့ရရလားကြည်မကောင်းပါဘူးသွားလို့တော့ဖြစ်တယ်မဟုတ်ဘူးလားဖြစ်ပါတယ်ဒါဒါကြည်ကောင်းရလားလိုက်ဖဲမှုရှိရလားမရှိဘူးဒါသူ့နေရာနဲ့သူတော့ဘာဖြစ်တယ်လဲပြုပြင်ရပါတယ်ဒါကြောင့်ဘုန်းကြီး อืมဆရာတော်ကလည်းပဲမြတ်စွာဘုရားခင်မာထေရီအပြည့်ပြောသလိုပဲတို့ပြည့်ပြောနေပြီပြောခံရတဲ့တခါတည်းပြန်လာပြီပြန်မှလမ်းရံမှာပြည့်ပြောရတာကြောက်ပါတော့ပြည့်ပြောရဘူးပြစ်တော့ပြစ်တော့ကိုယ်ရကြမှာပြည့်ပြောတယ်ဒကမကြီးတွေကလည်းပဲအဲကြောင့်မို့ဒကမကြီးတွေကပြည့်ပြောလုံးလို့ကိုကိုအမျိုးသမီးတွေကြံဖို့ကထပ်တဟောနေတယ်အရင်ပါကပါပါဟောလာလဲဘုန်းကြီးဘဒုမဝတီကြံဟောလာခဲ့တယ်မဟုတ်လားခင်မာထေရီသို့ရုပ်ကိုယ်သာပြင် နံမပြင်းရုပ်သွင်းမလှနံမလှရုပ်ကိုသာပြင်းနံမပြင်းရုပ်ကိုသာပြင်းနံမပြင်းရုပ်သွင်းမလှနံမလှရုပ်ကိုသာပြင်းနံမပြင်းရုပ်သွင်းမလှနံမလှ ဆိုဒုက္ခနံကိုသာပင်ယုတ်မပင်ယုတ်တွင်လဲလှနံလဲလှ နံကိုသာပင်ယုံမပင်ရုပ်တွင်လဲလှနံလဲလှနံကိုသာပင်ယုံမပင်ရုပ်တွင်လဲလှနံလဲလှ နန္ဒပေါ်တွင်ညန္တထင်လိုလင်ခဏနိဗ္ဗာန်ယနန္ဒပေါ်တွင်ညန္တထင်လိုလင်ခဏနိဗ္ဗာန်ယနန္ဒပေါ်တွင်ညန္တထင် လိုလျင်ခဏနိဗ္ဗာန်ရလိုလျင်ခဏနိဗ္ဗာန်ရဆိုဒုက္ခနန္ဒပေါ်တွင်နန္တရားပေါ်မှာညန္တာရှင်း လိုလင်ခဏနိဗ္ဗာန်ရနာခေါ်တဲ့စိတ်စရတိနာတရားတွေပေါ်မှာအတိဝိပဿနာဉာဏ်တွေထင်ပေါ်သွားပြီဆိုရင် မကြမီဘာဖြစ်သွားမလဲနိဗ္ဗာန်ရသွားမယ်အဲကြောင့်နန္ဒပေါ်တွင်ဉာဏ်တရှင်လိုလျင်ခဏနိဗ္ဗာန်ရရုပ်ကိုယ်သာပြင်ပြီးတော့နာမပြင်ဘူးစိတ်မပြင်ဘူးဆိုရှင်နိဗ္ဗာန်ရပါမလားဖြစ်လျက်ဘဝမှာရုပ်လည်းမလှနိုင်ဘူးနာလည်းမလှနိုင်ဘူး နံခေါ်တဲ့စိတ်ဆိုတဲ့စိတ်တရားကိုပြုပြင်တားရင်ပြုပြင်တယ်ဆိုတာလောဘဒေါသမောဟတရားတွေကင်းနေတဲ့မြတ်ကင်းအောင်တရားဘဝနာနဲ့နေတာကိုနံတရားကိုပြုပြင်တယ်လို့ဆိုတယ်လောဘနဲ့အောင်နေရမယ်ဒေါသနဲ့အောင်နေရမယ်မောဟနဲ့အောင်နေရမယ်မာမာနနဲ့အောင်နေရမယ်စတဲ့ကိလေသာအငြင်းအကြီးတွေကိုယ်မှနိုင်သလောက်နိုင်သလောက်နိုင်သလောက်ဆုံးမပြီးတော့ထားရင်စိတ်လျက်တစ်ဖြည်းဖြည်းလိမ်မာပြီးတော့လာမယ်အဲ့တော့အဲ့ဒါကိုနံကိုပြုပြင်တယ်လို့ဆိုတယ် နံပြုတ်ပြင်ရင်နံလိမ်မာသွားရင်ရုပ်လည်းပဲဘာဖြစ်သွားမလဲလှသွားမယ်ချောသွားမယ်နံလည်းလှသွားမယ်ဖြစ်လျက်ပါသံတရားမှာအဲ့ဒီနံပေါ်မှာမှတတိပဋ္ဌံဘဝနာတရားရှုမှတ်ပြီးတော့ဝိပဿနာဉာဏ်ရဲ့အစဉ်တိုင်းဖြစ်ပေါ်လာပြီဆိုရင်ဝိပဿနာဉာဏ်ကုံဆုံးသွားတော့ဘာဖြစ်သွားမလဲနိဗ္ဗာန်ရသွားမယ်အဲ့ဒါကိုနန္ဒပေါ်တွင်ဉာဏ်ဓာရှင်ရှင်ဆိုတာဉာဏ်တရားဖြစ်ပေါ်လာလို့ဆိုတယ်နံတရားပေါ်မှာ စိတ်စရတိနံတရားတွေပေါ်မှာသိနေတာနံတရားတွေပေါ်မှာညာတပေါ်သွားပြီမမြဲတဲ့အိဋ္ဆဆင်းရဲတဲ့ဒုက္ခသူ့သဘောတည်းသူဖြစ်နေတဲ့အနတ္တတရားတွေပေါ်သွားပြီတဲ့အဲ့ဒီညာတွေပေါ်လာပြီဆိုရင်နောက်ဆုံးမှဘာဖြစ်သွားမလဲနိဗ္ဗာန်ရမယ်ဒါဆိုလို့ရတယ်ခုခေမာဒေဝီဘုရားကြီးရုပ်ပေါ်မှာအပြစ်မမြင်မီကသူတမျိုးဖြစ်နေတယ်မို့လားခုမြတ်စွာဘုရားရှင်ဖူးညွှန်လာတဲ့အခါမှာဘုရားရှင်ထံမှာနေမိတ္တရုပ်မျိုးသမီးလေးကိုသူစိတ်ဝင်စားပြီးတော့ ဖြည်းဖြည်းတဖြည်းဖြည်းနဲ့အုံမင်းရက်ရော်သွားပြီးတော့သေလူနီးပါအယုတ်ကြဲကြဲဖြစ်နေတဲ့အချိန်ထိသူမြင်သွားရတဲ့အခါမှာသူခန္ဓာကိုယ်ပေါ်မှာသူစိတ်ဝင်စားတဲ့သဘောတရားရှိသေးရဲ့လားဒီဒါကြောင့်မို့အစ္ဆတတရားနဲ့ဗဟိတတရားနဲ့ပါအတူတူပဲဖို့ဘုရားတို့ပြသအစ္ဆတမိမိအစ္ဆတခန္ဓာကိုအတွင်းယုံနာပေါ်မှာအနိစ္စဒုက္ခအနတ္တမြင်ရင်အခြားပြင်ပမှာရှိတဲ့အခြားပုဂ္ဂိုလ်တို့ရဲ့ခန္ဓာကိုယ်ခေါ်တဲ့ဗဟိတတရားတွေပေါ်မှာလည်းပဲအနိစ္စဒုက္ခအနတ္တဝိပဿနာရှုလို့ရတယ် ဒါဗဟိတဥပနိတယပစ္စည်းလို့ခေါ်တယ်အပြင်ဘက်မှာရှိတဲ့သင်္ခါရတရားတွေပေါ်မှာအနိစ္စဒုက္ခအနတ္တကိုဆင်ခြင်လို့မြင်ရင်မိမိအစ္စတယုံနာထဲကိုတွင်းလာလို့ရတယ်တွင်းယူလို့ရတယ်အပြင်လောကမှာရှိတဲ့ဗဟိတယောထုတွေပေါ်မှာသင်္ခါတံဝေကညာဖြစ်ပြီဆိုရင်အဲ့ဒီတံဝေကညာနဲ့ကိုယ်ခန္ဓာကိုယ်တည်းယူလို့ရတယ်တူတူပဲအစ္စတယုံနာဆိုတာကမိမိခန္ဓာကိုယ်ဗဟိတယုံနာဆိုတာကမိမိခန္ဓာကိုယ်မှတပါး အခြားသောပုဂ္ဂိုလ်တွေရဲ့ခန္ဓာကိုယ်ဗဟိတယုတ်နာလို့ခေါ်တယ်။အစ္စတယုတ်နာနဲ့ဗဟိတယုတ်နာကဘာဖြစ်တယ်လဲတူတူပဲမဟုတ်ဘူးလား။တူတူပဲမိမိခန္ဓာကိုယ်ပါအနိစ္စဒုက္ခနာတညာထင်ရင်ဗဟိတမှာလည်းပဲသူဟာထင်မြင်နိုင်တာပါပဲ။မိမိခန္ဓာကိုယ်အိုနာတဲ့သဘောရှိရဆိုရင်အခြားပုဂ္ဂိုလ်တွေရောအဲ့ဒီသဘောမရှိပဲဘူးလား။အဲ့ဒါကိုတပြေးတည်းတစ်ထပ်တည်းကြအောင်ဝိပဿနာရှုတတ်ရတယ်။ဉာဏ်ဆင်ခြင်တတ်ရတယ်။ဒီလိုဆင်ခြင်ဉာဏ်ရှိရင်တရားရတာပဲဘုန်းတော်ပိဿတ် ဒါကြောင့်ပြစ်တပြစ်တပြစ်တပြစ်တနဲ့ဥပုသ္တရေမြတ်စွာဘုရားဒီလိုမပြောနဲ့တရားကိုရှုတဲ့ထထထသတိပေးမရဘူးဖို့ယောဂီတွေကမရဘူးပြစ်တပြစ်တပြောတယ်အဲ့တော့ခုမြတ်စွာဘုရားရင်ဟောတော်မူတဲ့တရားဒေသနာတော်အတိုင်းခိမထေရီခုဘာဖြစ်လာသူတန်ဝေကညာဖြစ်သွားရင်ဟုတ်လားတန်ဝေကညာဖြစ်မှန်ဘုရားသိတော်မူတဲ့ခါကျတော့တန်ဝေကတရား၅ဂါထာခိမထေရီမြတ်စွာဘုရားတရားဟောတော်မူတဲ့အဲ့ဒီနေရာမှာဒီအတုပကမ္မထမ်းနဲ့ဆက်စပ်ပြီးတော့ သံဝေကညာတွေဖြစ်ရင်ခေမာထေရီတရားထုရအောင်ဆိုပြီးတော့အရတမဲအရတဖို့ယဟန္တာဖြစ်နိုင်လောက်တဲ့တရားကိုခေမာထေရီကိုမြတ်စွာဘုရားရှင်ခေမာဒေဝီမိဖုရားကြီးကိုမြတ်စွာဘုရားတရားဟောတော်မူတယ်ဖုရားဟောတော်မူတဲ့သံဃာကထာငါးကထာဘုရားတို့နားထောင်ကြည့်ကြည့်အတုရံအကုစိဗုဒ္ဓေပါဒခေမေသမုတ်တယံဩဂရန္တံဘဂရတံဘာလနံအဘိနန္တိတံခေမေခြေသမိခေမာ အာတုရအမျက်တစိတ်ကျင်နာ၍နေသောအတုစိန်မစင်မကြဲယွံ့ဝအတိပြည့်၍နေသောပူတိန်အပုပ်နာတထောင်ထောင်လှောင်း၍နေသောဩဂရတံအထက်သို့လည်းတပွက်ပွက်အံထွက်၍နေသောပက္ကရတံအောက်သို့တစိုးစိုးတီတီတီယုံစီ၍ထွက်နေသောဘာလံလူမိုက်တို့ကအဘိနန္ဒိတံအလွန်နှင်းတဲ့သဘောကြသော သမုတ်တယဤခန္ဓာကိုယ်ကြီးကိုပတ္တပတ္တဟိညာဖြင့်ထင်ထင်ရှုမိပါလော။ဟိုဘုန်းကြီးတို့ယောဂီတို့ခန္ဓာကိုယ်ကြီးကဘလို့နေတယ်လဲ။မြဲတမ်းပါဖြစ်နေတယ်လဲ။အာတုရံလက်နာကျင်ကြိုက်ခဲမှုသဘောမရှိပဲဘူးလား။ဘဲကညောင်းညာပြောင်းလိုက်ညာကညောင်းဘဲပြောင်းဒီလိုပြောင်းပြီးတော့မနေရတာမူလား။ဣရိယာပုတ်တစ်ခုတည်းမှာချိန်ကြာကြာနေနိုင်ရဲ့လား။မနေနိုင်ဘူး။ဒါကြောင့်ဟိုဘက်ပြောင်းလိုက်ဒီဘက်ပြင်လိုက်ဒီလိုနေရတယ်မဟုတ်လား။ဘာဖြစ်လို့လဲ။နာကျင်ကြိုက်ခဲတဲ့သဘောရှိတယ်။ အတုစိတ်မစင်မကြတဲ့သဘောတရားရှိတယ်ဒီခန္ဓာကိုယ်ရဲ့စင်ကြရလားအမြဲတမ်းရေတွေချိုးလို့တတ်တတ်ရှင်းရှင်းစင်စင်ကြဲကြဲအမြဲလုံးနေတာတောင်မှပဲဒီခန္ဓာကိုယ်ကြီးကစင်ကြဲရလားပြုပြင်နေတုံးလောက်တာသူစင်ကြဲတယ်မဟုတ်ဘူးလားမပြုပြင်ပဲထားလိုက်ဘာဖြစ်သွားတယ်လဲညစ်ပေလို့ပုတ်ဟောင်းလို့ဖြစ်လာတယ်မဟုတ်ဘူးလားနော်ဘုတိန်ပုတ်သုတ်ပြီးတော့နေတယ်တဲ့မနဲ့အိယာထဗစားတဲ့ကိုလက်ငါးချောင်းထုတ်ပြီးတော့နန့်ကြည့်နှောက်ကောင်းတဲ့ပွေပြီးတော့နေပါလိမ့်မယ်ဘုန်းတော်ပြည်သား အိမ်ပြန်ရင်ဒီနေ့လက်ဖန်ကြရင်လေမနဲ့အိယာထားဘာမှမလုံးနဲ့ဦးအိယာထားတာနဲ့တခါအဲ့ဒါဗဇတ်ထက်ကိုဟာလေလက်ငါချောင်းထက်လိုက်တမင်းင်းလောက်ဗဇတ်ထဲမှာထားထားပြီးတော့နှာခေါင်းနဲ့ရှူကြည့်ဘလောက်ပွေသလဲလို့ဘလို့နေမလဲပွေမလားနာမလားအေးနာပါလိမ့်မယ်ဖះဟောတဲ့တရားပဲမဟုတ်ကိုကိုကိုတွေတရားပဲမဟုတ်ဘူးလားတရားမမြင်လို့သာဖြစ်နေတာနော်ဟောရလားမမြင်လို့သာဖြစ်နေတာဥက္ကရန္တံ အထက်ကိုလည်းပဲတပွဲပဲအံထွက်နေတယ်နှမ်းရည်တွေယိုးလို့တတွေတွေထွက်လို့ဟာချိုတွေခြီလို့ဒီလိုမဟုတ်ဘူးလားတတွေခဏခဏထွက်ရခဏခဏနှမ်းရည်တွေညှင်းရတလေးတွေခဏခဏထွေးရဒီလိုမရှိပဲဘူးလားအောက်ဖက်မှာဆိုရင်လည်းမကြမကြကျင်ကျင်ငယ်သွားရဒါမရှိပဲဘူးလားအထက်ကိုတက်ပြီးတော့ထွက်လာတဲ့တတွေတွေတလေးတွေဟာတွေကလည်းပဲနှစ်သာရရှိရလားမှုိတဲ့အနမ်းရှိရလားရှိပါဘူးအောက်ကိုထွက်လာတဲ့ကျင်းကျင်ငယ်တွေကတော့နှစ်သက်စရာရှိရလား ငါကိုယ်ကထွက်လာတဲ့တတွေးတွေခင်ကြီးငယ်တွေပဲဆိုတော့သုံမိသိသိထားတဲ့သဘောတရားရှိရလားဘာဖြစ်လို့လဲညစ်ပေတဲ့တရားဝတ္ထုတွေဖြစ်နေတာကိုဒီလိုမဟုတ်လားယွန်ရှာစရာဖြစ်နေတယ်မဟုတ်လားကိုပါဇက်တက်ကထွက်တဲ့တွေးကိုကိုထွေးပြီးတော့သွက်ခံတဲ့အဲ့ကိုပြန်စားကြည့်ပါဆိုရင်စားရဲပါမလားကျင်ကြီးကင်ငယ်တွေကိုပြန်စားလို့စားခိုင်းစားရဲပါမလားမစားရဲဘူးဘာဖြစ်လို့လဲယွန်စရာပဲအဲ့ဒါလို့ခန္ဓာကိုယ်ရဲ့ဒီလိုအပုတ်တို့တွေနဲ့ပဲ နေတယ်ဒီအပုဒ်တို့ညာထဲမှာမြင်အောင်ရှုကြည့်ပါတဲ့မြတ်စွာဘုရားရှင်ကခေမမဖရာကြီးကိုဖရာဟောတော်မူတယ်ခုနကလည်းပဲနိမိတယုတ်ဖန်ဆင်ထားတဲ့ပုံလေးကိုသူကြည့်ပြီးတော့တန်ယုကညာဖြစ်နေပြီမို့လားဒီတန်ယုကညာဖြစ်နေတဲ့ကြောင့်မိမိခန္ဓာကိုခေါ်လိုက်အစ္စတယုတ်နာတရားကိုညာထဲမှာရှုခိုင်းတာပါကြည့်ခိုင်းတာပါခေမသင်ခန္ဓာကိုယ်ကြီးကလှလက်ပါစင်ရတော့လည်းပဲဒီလိုမကောင်းတာတွေနဲ့ပြိနှိပ်ပြီးတော့နေတယ် သင်ကအကောင့်ထင်ပေမဲ့အမှန်မှာတော့မကောင်းဘူးလို့ခန္ဓာကိုယ်အပြည့်ကိုသူရှုခိုင်းတာပဲမဟုတ်လားကိုဖုန်းနဲ့တန်းတန်းနေတဲ့ပုဂ္ဂိုလ်တွေရှုနိုင်ရလားရှုနိုင်ပါတယ်အိမ်သာတိုင်းရှုကြည့်ပါလားရှုနိုင်ဘူးလားသဘောကျရင်အိမ်သာထဲဆွန့်လိုက်တဲ့ကြီးကျင်ကိုလဲလေးနဲ့ကန်ကြည့်ပါလားကန်ရဲရလားဖုန်းတို့ပြသက်ကန်ရဲရလားဘာဖြစ်လို့လဲကန်မြဲဘူးနော်ကန်ရဲရလားဟွန်းကန်ကြည့်ပါလားမကောင်းဘူးမဟုတ်လား အဲ့ဒါလို့မကန့်ရဲတော့ညံထဲမှာလည်းခန္ဓာကိုယ်အပြစ်ကိုမြင်ရမယ်တဲ့ညံထဲမှာလည်းပဲမြင်ရမယ်ဒါကြောင့်မို့ဒီကျင်ကြီးကျင်ငယ်ကိုစောင့်ရင်းတဲ့ဝိပဿနာရှုပြီးတရားထုရနိုင်တယ်တရားထုရတဲ့ပုဂ္ဂိုလ်တွေအများကြီးပဲဖို့လို့ပြိဿမိမိခန္ဓာကိုယ်ကထွက်လာတဲ့ကျင်ကြီးကျင်အငင်းအကျေးကိုဝိပဿနာရှုပြီးတော့တရားထုရတဲ့ပုဂ္ဂိုလ်တွေရှိတယ်ဒုတိယဂါထာကအသုဘာယစိတ်တံဘာဝဟိဧကကတုတမဟိတံ တတိကယကတာတရားထုနိဗ္ဗိဒဘဟုလောဘဝခေမေရှိသမိခေမတေသင်ဤစိတ်တန်စေကိုဧကကံဥပါစရာသမာဓိဖြင့်တခုသောအာယုန်ရှိသော သူသမာဟိတံအပ္ပနာသမာဓိဖြင့်ကောင်းစွာတည်ကြည်ခြင်းရှိသောအတုဘာယစိတ်တံအတုပအာယုန်ကိုအကြောင်းပြု၍နှမျိုးသောဇန်စိတ်ကိုဘာဝဟိဖြစ်ပွားစေပါလောဒေသင်ဤတတိတတိသည်ကာယကတ္တာ သုတ်ဆန်နေပါသာကုဋ္ဌာသာအစုဝေး၌တည်သည်အထုဖြစ်ပါစေ။တုံသင်သည်နိဗ္ဗနိဗ္ဗိတဘဟုလနိဗ္ဗိတညာရစ်တံသူသည်ဘဝဘဝဖြစ်အောင်ကြိုးစားပါလော။ခိမလေသင်ရဲ့စိတ်ကိုဥပစရာသမာဓိအပ္ပနာသမာဓိဖြစ်အောင်ရှုပါ။ဒါစာစကားသိရကြည်တယ်။ခိမလေသင်ရဲ့စိတ်ကိုတည်ကြည်အောင်ထားပြီးတော့ဥပစရာသမာဓိအပ္ပနာသမာဓိဖြစ်အောင်ရှုပါ။ နားမလဲဘူးစာမသိတဲ့ပုဂ္ဂိုလ်နားမလဲဘူးဥပစရသမာဓိဆိုတာဇံမဲ့ဖို့ရဲ့ရှိမှတည်ငြိမ်နေတဲ့သမာဓိကိုဥပစရသမာဓိလို့ခေါ်တယ်ကိုဘုန်းကြီးတို့ယောဂီတွေတရားထံစိတ်လေးတည်ငြိမ်ပြီးတော့မနေဘူးလားခဏခဏမှစိတ်လေးတည်ငြိမ်ပြီးတော့မနေဘူးလားအဲကြိုးစားကြိုးစားတော့စိတ်လေးတည်ငြိမ်နေတယ်မဟုတ်လားအဲ့ဒါကိုဥပစရသမာဓိလို့ခေါ်တယ်ဒါဇံမဲ့ဖို့ကိုသွားမဲ့ကာမဝါစရာရှိဖြစ်တဲ့သမာဓိအဲ့ဒီသမာဓိကမှတစ်စိတ်ဇံမဲ့ဖို့တက်သွားရတယ် ဇံမဲ့ဖို့တရားရဲ့ရှေ့မှတည်ငြိမ်နေတဲ့စိတ်ကလေးကိုဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်နားတယ်ကျင်တယ်ကြိုက်တယ်ခက်တယ်ရှူရင်ရှူရင်နဲ့စိတ်လေးတည်ငြိမ်ပြီးတော့လာတယ်အဲ့ဒီတည်ငြိမ်နေတဲ့စိတ်ကလေးကိုသမာဓိကိုဘာလို့ခေါ်တယ်လဲဥပစရသမာဓိလို့ခေါ်တယ်ဘာသမာဓိလို့ခေါ်ပါတယ်လဲကိုယောဂီတွေခုတရားနာတဲ့ပုဂ္ဂိုလ်ဖြစ်ဖို့တယ်မဟုတ်ဘူးလားထိုက်တည်တဲ့ဥပစရသမာဓိဖြစ်ဖို့တယ်မဟုတ်ဘူးလားဖြစ်ခုရပါတယ်အဲ့ဒါနားလေကိုသားရဲ့နာမည်ကမသိပဲကိုအပ္ပနာသမာဓိဆိုတာကအဲ့ဒီဥပစရသမာဓိချိန်ခံပြီးတော့ဇံမဲ့ဖို့ရသွားတာကို အပ္ပနာသမာဓိခေါ်တယ်လောကိဇံကိုအပ္ပနာသမာဓိလို့ခေါ်တယ်အဲ့ဒီမှာပထမဇံဒုတိယဇံစတဲ့ဇံတွေရသွားတာကိုအပ္ပနာသမာဓိလို့ခေါ်တယ်ဥပ္ပစရသမာဓိအစစ်တန်းကိုလွန်ပြီးတက်သွားတယ်အပ္ပစရသမာအပ္ပနာသမာဓိဇံဆိုတာကဒါကြောင့်ဥပ္ပစရသမာဓိမဖြစ်ဘဲနဲ့အပ္ပနာဇံကိုဘယ်တော့မှမရဘူးမက်ဖို့နိဗ္ဗာန်ဘယ်တော့မှမရဘူးဒါကြောင့်ဥပ္ပစရသမာဓိရအောင်ကြိုးစားရတယ်ဒါကြောင့် တွတ်တွတ်တွတ်စကားမပြောနဲ့ရတယ်နမချေလေးမကုတ်ပြီးတော့တရားမှန်မှန်ရှုပါဟဲ့အဲ့လိုပြောတာတိုက်တွန်းနေတာဘုန်းကြီးမှတော့တိုက်တွန်းတဲ့ကုသိုလ်တွေကတော့အများကြီးဖြစ်တာပါပဲအများကြီးဖြစ်တာပါပဲဖြစ်စေချင်တာကိုအလားကြမို့ရှေးအဖို့မှတည်ငြိမ်နေတဲ့ဖောင်းတာပိန်တာထိုင်တာထိတာနာတာကျင်တာကြိုက်တာခဲတော့ရှုလို့ဝိပဿနာစိတ်တည်ငြိမ်နေတဲ့သမာဓိကိုဘာခေါ်တယ်လဲဥပစရာသမာဓိအဲ့ဒီဥပစရာသမာဓိကနေပြီးတော့မက်ဖို့နိဗ္ဗာန်ရောက်သွားတာကိုအပ္ပနာသမာဓိလို့ခေါ်တယ်အဲ့ဒီ ဥပစရသမာဓိအပ္ပနာသမာဓိဖြစ်အောင်ရှုပါနိဗ္ဗိဒညာရေးသအောင်ကြိုးစားပါဒီခန္ဓာကိုယ်ကြီးပုံမှာညှိငွေတဲ့နိဗ္ဗိဒညာဖြစ်အောင်ကြိုးစားပါသူဆိုလိုတယ်။အော်ဒီခန္ဓာကိုယ်ကြီးကဘာမှတန်ဖို့မရှိတဲ့ခန္ဓာကိုယ်ပဲဆက်ဆုပ်စရာယုံမုန်းစရာခန္ဓာကိုယ်ကြီးပဲဘာမှတန်ဖို့မရှိပါဘူးဆိုပြီးတော့ကိုယ်တိုင်ကိုယ်ရအနိစ္စဒုက္ခနန္တဝိပဿနာဉာဏ်တွေမြင်သံအောင်ရှုပါတဲ့မြင်သံလာရင်ညှိငွေသွားလိမ့်မယ်။ ငိမ့်ငွေလမ်းရင်ဒီခန္ဓာကိုယ်ပေါ်မှာတွေ့တာတဲ့တဏှာတွေဘာဖြစ်သွားမလဲရှိတယ်ရှိတာဗောဘယ်မရှိဘနေပါမလဲအာနဲ့သွားပြီဗောဘာဖြစ်သွားမလဲအာနဲ့သွားမှာဗောငိမ့်ငွေတော့ဘာဖြစ်သွားမလဲအာနဲ့သွားမယ်အာနဲ့လာရင်းသည်ဘင်းလင်းနိဗ္ဗာန်နဲ့ဘာဖြစ်သွားတယ်လဲနှိသွားတာပါပဲနားရမဟုတ်လားတခါတခါညင်ွယ်သဘောတရားတွေယောဂီတွေတရားအထွက်ခါကြတာပေါ်တယ်မဟုတ်ဘူးလားညင်ွယ်တယ်နာကျင်ကြိုက်ခဲတဲ့ဒုက္ခဝေဒနာတွေပေါ်လာညင်ွယ်သဘောတရားတခါတခါဖြစ်တယ်မဟုတ်ဘူးလား ဖြစ်တာပါပဲအဲ့တော့နိဗ္ဗိတဉာဏ်လို့ခေါ်တယ်အဲ့ဒီနိဗ္ဗိတဉာဏ်ဖြစ်အောင်ကြိုးစားပါလို့ဘုရားကတရားဟောတယ်ဂါတာဘယ်နှပုတ်ရှိသွားပြီလဲနှစ်ပုတ်ရှိသွားရင်ဟုတ်လားအာသုဘကမ္မထဆက်စားယူတော့ဘုရားဟောတော်မူတာတတ္တိယတဗုဒ္ဓထားဟောတယ်မြတ်စွာဘုရားရှင်ကယဟန္တာပြန်ဟောတာပဲခေမခေမတူကြီးကိုတတ္တိယဂါထာကယထာဣဒံတထာဣဒံယထာဣဒံတထာဣဒံ ဧဇတိသဘောဟိတာသကာယေသန္တံဝိရဇယေခေမေချစ်မိခေမာဣဒံယထာဤမိမိဣဇဒခန္ဓာကိုယ်ကဲ့သို့ဧတံထိုအပြင်ပဗဟိတခန္ဓာကိုယ်သည်တထာထိုအတူပင်သည်ဣဒံဣဒံယထာထိုအပြင်ပဗဟိတခန္ဓာကိုယ်ကဲ့သို့ဣဒံဤမိမိရဲ့ဣဇဒခန္ဓာကိုယ်သည်တထာထိုအတူပင်သည်ဣဇတိဇာကဣဇဒံကာယေဇမိမိခန္ဓာကိုယ်၌၎င်း ဗိုက်တာကာယိစအပြင်ပခန္ဓာကိုယ်နဲ့လည်းကောင်းသန္တာတွဲတာတတ်မတဲ့တဏှာသန္တာကိုဝိရာဇာယိကိအောင်အထုပါလောခေမာဒေဝီတဲ့ဟောဒီအစ္ဆဒခန္ဓာကိုသင်ရခန္ဓာကိုယ်မှာမစိမကြဲယွန်ွယ်တွေသက်ဆုပ်စရာတွေအတိပြီးနေတဲ့ကဲ့သို့ဗဟိတခေါ်တဲ့အပြင်ပအခြားပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်လည်းဒီတိုင်းပဲဆက်ဆုပ်စရာယွန်ရှာစရာအားလုံးပြီးနေတာပါပဲတဲ့ ပင်ရခန္ဓာကိုနေတူဗိဓခန္ဓာကိုလည်းပဲဒီအတိုင်းပဲထို့အတူဗိဓခန္ဓာကိုလည်းပဲစက်ဆုပ်စရာယုံမုတ်စရာတွေညစ်ထေးတွေနဲ့ပြီးဆက်ပြီးတော့ညင်းညင်းမကောင်းတာတွေနဲ့ပြီးဆောင်ပြီးတော့နေတဲ့ကဲသို့သိခန္ဓာကိုအစ္စဒခန္ဓာကိုလည်းပဲဘာဖြစ်လဲဒီအတိုင်းတူတူပါပဲတဲ့ဒါကြောင့်မိမိရဲ့ခန္ဓာကိုအစ္စဒခန္ဓာကိုပေါ်မှာလည်းပဲဘာဖြစ်လဲလဲတဏှာဆန္ဒကိုပယ်ပါ ဗဟိတခန္ဓာကိုပုံမှန်လဲပဲတဏှာဆန္ဒကိုဘာဖြစ်ရမလဲပယ်ပါမတူဘူးလားမိမိရဲ့ခန္ဓာကိုအစ္စတခန္ဓာကိုနဲ့ဗဟိတခန္ဓာကိုကဘာထုတယ်လဲဖုန်းတို့ပြည်တာတူတူပဲမဟုတ်လားမစင်ကျင်ကြီးကျင်ငယ်ကိုယ်ခန္ဓာကိုပြီးထက်မှပြိနှက်နေတယ်လို့အခြားပုဂ္ဂိုလ်ခန္ဓာကိုမှကဒီတရားတွေမရှိပြီဘူးလားဒါကြောင့်မိမိခန္ဓာကိုယ်နဲ့ခြားခန္ဓာပြင်ပခန္ဓာကိုအတူတူပဲကိုယ်ခန္ဓာကိုယ်ကို တွေ့တန်တတ်တဲ့ပုဂ္ဂိုလ်ဟာ အခြားခန္ဓာကိုယ်ပြင်ပခန္ဓာကိုယ်ပုံမှန်လဲပဲဘာဖြစ်ရမလဲတွေ့တာတာပါပဲပြင်ပခန္ဓာကိုယ်တွေ့တာသူဟာလဲပဲကိုယ်ခန္ဓာကိုယ်ပုံမှန်တွေ့တာတာပါပဲမတူရဘူးလားတဏှာမတူရဘူးလားဒါကြောင့်ကိုယ်ခန္ဓာကိုယ်ပုံမှန်တွေ့တာမှုကင်းရင်အပြင်ပဗိဒ္ဓခန္ဓာကိုယ်မှလည်းဘာဖြစ်သွားမလဲတွေ့တာမှုကင်းသွားမယ်ဒါလိုမဟုတ်လားတရားနားလည်ဖို့ရည်ကြည့်တယ်နော်ဗိဒ္ဓအခြားပုဂ္ဂိုလ်ပုံမှန်တွေ့တာတဲ့တဏှာကင်းသွားရင်ကိုယ်ခန္ဓာကိုယ်ပုံမှန်တွေ့တာတဏှာဘာဖြစ်သွားမလဲ ကင်းသွားမယ်တကြိမ်နဲ့ကင်းသွားမှာနော်ကာလချပြီးတော့ကင်းတာမျိုးမဟုတ်ဘူးဘုန်းတော်ပြည်သားအဲ့လိုဖြစ်အောင်ရှုပါတဲ့မိမိခန္ဓာကိုယ်မှာတဏှာကင်းအောင်ဝိပဿနာရှုပါတဲ့။တန်ရုံကညာထထယူပါလို့ဘုရားကသတိပေးနေတယ်။နားလည်ရနော်။မိမိခန္ဓာကိုယ်ပေါ်မှာတွေ့တန်မှုတဏှာကင်းရင်အခြားပုဂ္ဂိုလ်ခန္ဓာကိုယ်တွေပေါ်မှာလည်းပဲတဏှာပါဖြစ်သွားမလဲ။ကင်းသွားမယ်။ထို့အတူအခြားဗဟိတ ကိုယ်တွေပေါ်ခန္ဓာပေါ်မှာတဏှာကင်းရင်ကိုယ်ခန္ဓာကိုယ်မှလည်းဘာဖြစ်သွားမလဲတဏှာကင်းသွားမယ်အဲ့လိုဖြစ်အောင်ဘာလုပ်ရမလဲရှုမှတ်ပါတဲ့တရားနှလုံးသွင်းပါတဲ့မြတ်စွာဘုရားရှင်ကသတိပေးနေတယ်ဘုန်းတော်ပေသားရှုနိုင်ရလားရှုနိုင်ရလားလို့ရှုရင်နိုင်ပါတယ်ပိုက်ဆံမပြေးရပါဘူးခုဖုန်းတရားဟောနေတာမဟုတ်လားနားလဲရလားလဲရင်ပြီးတာပဲဘာမှနားမလဲစရာအကြောင်းရှိပါဘူး ကိုညံထဲကိုရောက်အောင်အထုပ်ဖို့တာလိုတယ်မဟုတ်လားကတာဘယ်နှပုတ်ရှိသွားပြီသုံးပုတ်ရှိသွားပြီအာနိမိတင်စာဘဝေမာနနုတယမုဇဟတတောမာနပိတယဥပါသံတော်စရိသတိခိမေခိတမိခိမာအာနိမိတင်စာအာနိမိတာမြည်ရတဲ့အနိစ္စ ानु ပါဒနာညာဒုက္ခ ानु ပါဒနာညာအနတ္တ ानु ပါဒနာညာသုံးပါးကိုဘာဝေဟိဖြစ်ပွားစေပါလောမာနနုတယငါငါလို့ ဖောက်မှားတကြွမာမာနာကိုလည်းဥဇဟပယ်စော့ပါလောတတောမာနာအပိသမယထိုမာနာနုတရားကိုပယ်နိုင်အထုခင်ကြောင့်တောင်းတင်သည်ဥပါသန္တာကိလေသာအပူမင်းကြီးဣတိဖြစ်ဇရိဇတိနေရလတခေမထေရီခေမတူကြီးတဲ့သင်ခန္ဓာကိုယ်ထက်မှာအနိစ္စနုပါဒနာမြင်အောင်ရှုပါဒုက္ခနုပါဒနာမြင်မြင်မြင်အောင်ရှုပါအနတ္တနုပါဒနာညာမြင်အောင်ရှုပါတဲ့ မမြဲတဲ့အနိစ္စတရားသင်ရခန္ဓာဟုတ်တဲ့ယုံနာတရားတွေရှိတယ်အဲ့ဒီယုံနာပေါ်မှာမမြဲတဲ့အနိစ္စနုပါဒနာညာအောင်ရှုညာအောင်သိအောင်ရှုပါဆင်းရဲတဲ့ဒုက္ခနုပါဒနာညာသိအောင်ရှုပါအဆုံးမရအလုံးသူသူတော့ပေါ်တဲ့သူဖြစ်နေတဲ့မိမိအလိုအကျမဖြစ်နိုင်တဲ့အနန္တနုပါဒနာညာအောင်မြင်အောင်ရှုပါအဲ့ဒါလို့အနိစ္စဒုက္ခနန္တဝိပဒနာညာသုံးပါထင်မြင်သွားရင်မာနလည်းကင်းသွားမယ်ဘာဖြစ်သွားမလဲ မာနကင်းတော့ငါငါလို့တိတ်တွနေတယ်မာမာနဘာဖြစ်သွားမလဲအဲကြောင့်မာနကိုလည်းပယ်ပါအနိစ္စဒုက္ခနန္တဝိပဿနာညာသုံးပါးကိုလည်းညာထဲမှာထင်အောင်ရှုပါမာနကိုလည်းဘာလို့ရမလဲပယ်ပါအဲ့ဒီအနိမတ္တုပဿနာညာသုံးပါးထင်ပြီးတော့မာနနုတ္တပယ်လိုက်ရင်ကိလေသာတွေအပူငိမ့်ကိလေသာအပူမိတွေငြိမ့်သွားပါလိမ့်မယ်ဘာငြိမ့်သွားမလဲကိလေသာပူမိငြိမ့်သွားပါလိမ့်မယ်တဲ့ဘုန်းကြီးပြေကအနိစ္စထင်ရင် ကိလေသာအပူငြိမ့်မယ်ဒုက္ခထင်ရင်ကိလေသာအပူငြိမ့်မယ်အနာတထင်ကိလေသာအပူငြိမ့်မယ်မာနပယ်နိုင်ရင်ကိလေသာတွေအပူငြိမ့်မယ်အဲ့ဒီအပူငြိမ့်နိုင်လောက်အောင်သိညာထက်မှာအထုတ်ပါလေသတိပေးနေတာမဟုတ်လားဖះကနိဗ္ဗာန်ပြစ်လို့ရဒီတရားကိုဖះပြစ်လို့ရသလားဟောတာဟောတာတွေအနိစ္စပဲဒုက္ခပဲအနတ္တပဲလို့ဖះအဲ့လိုကင်ပြလို့ရရလားတရားနာနေတဲ့ပုဂ္ဂိုလ်ကကိုယ်ညာထက်မှာကိုယ်ထင်အရှုမရတယ်မဟုတ်ဘူးလားဖုန်းကလေးဒီလိုပြစ်လို့ရသလား ခုနေတာပြေးလို့ပြေးလို့ရတယ်မဟုတ်ဘူးလားခုဖះဟောတာနေတိုင်းဖို့ပြေးတာပါပဲဘုရားပိဿယူဖို့ကဘုသူတောင်းလဲကျမ်းနာတွေကပိဿယူဖို့ပဲကိုညာထက်မှကိုရှုဖို့ကကိုတောင်းပဲဖះကနေတာပြေးလို့ရတာဘုရားပိဿအထုပ်ပြေးလို့မရဘူးခင်မမင်းဖះကိုတတိရရနေပြီမဟုတ်လားတတိရရနေပြီတတိရနေပြီတခါမြတ်စွာဘုရားရှင်ကနောက်ထပ်နောက်ဆုံးခါတာတို့ထဟောတယ် နောက်ဆုံးဂါထာကအရင်ဥပုဒ္ဒေယဘုန်းကြီးဟောခဲ့ပွေးတဲ့ဂါထာပါပဲရေရဂရတံပတ္တိသောတံသကံကတံမကတကောဝါဇာလံဣတံပိစေတောနာပရိဘဇန္တိအနာပကိနောကာမဒုက္ခံပဟာယအရင်ဥပ္ပိုလ်ဘုန်းကြီးဟောပြီးပြီဒီကထာလေးကိုခေမေချစ်သမိခေမအေအကျင်ပုတုဇဉ်ပုဂ္ဂိုလ်တို့သည်မကတကောပိက္ခုကောင်သည် ။လယကတံမိမိပြုအပ်သောဇာလံပိကုချီမီကိုအနုပတိဤဝအစဉ်တစိုက်လိုက်၍သွားနေတဲ့ကဲ့သို့တယကတံကိုယ်တိုင်ပြုအပ်သောဝတ္ထုကာမကိလေသာကာမအမြင်တို့ရာဂရဏယာကဖြင့်တဆွန်ကုန်သည်ဖြစ်၍အနုပတန်တိဝတ္ထုကာမတို့အစဉ်တစိုက်တကောက်ကောက်လိုက်ပါ၍နေလိုကုန်၏ခိနာတော်ယဟန္တာပုဂ္ဂိုလ်ကြီးတို့သည်အနာပကိနောတွေ့တာမှုကိမ့်သည်ဖြစ်၍ ကာမဒုက္ခကာမဒုက္ခကိုဘာယပယ်ဆော့၍အိတံပိထိုထုကာမကိုလည်းစစ်တော်နာပယ်ဖြတ်၍ပရိပဇန်တိထွင်မြောက်တော်မူကြလေကုန်၏ပုထုဇဉ်ပုဂ္ဂိုလ်တွေဟာမိမိဖန်ဆင်းထားတဲ့ဝတ္ထုကာမကိလေသာကာမနှစ်ခုနှစ်ခုရှိတယ်ကိုဖုံးတဲ့ပေးသားမှဒီဒီကိလေသာကိုမရှိပဲဘူးလားဝတ္ထုကာမဆိုတာကမျက်နှုံးစရာဖြစ်တဲ့ပစ္စည်းကိုဘာလို့ခေါ်တယ်လဲဝတ္ထုကာမခေါ်တယ်ကိလေသာကာမဆိုတာစိတ်ထဲမှာဖြစ်နေတဲ့တဏှာကိုခေါ်တယ် ကိလေသာကာမဆိုတာဟာမိမိစိတ်ထဲမှာ တွေ့တာနေတဲ့တဏှာဝတ္ထုကာမဆိုတာအပြင်ပန်းမှာရှိတဲ့စိတ်ရွှေစားသောပစ္စည်းအဲ့ဒီဝတ္ထုကာမကိလေသာကာမပေါ်မှာတတ္တဝါတွေစေရတွေ့တာမှုတွေမရှိပဲဘူးလားအဲ့ဒီဝတ္ထုကာမကိလေသာကာမပေါ်မှာသာလင်တတ္တဝါတွေစိတ်ဝင်စားပြီးတော့နေတယ်ပိက္ခုကောင်ဟာသူ့လှုပ်ထမ်းတဲ့ပိက္ခုချီမြင်အိမ်ထဲမှာ လှည့်ပန်းပြီးတော့သွားနေတကယ်လို့မိမိရှာမိထားတဲ့ဝတ္ထုကာမကိလေသာကာမတရားနှစ်ပါးပေါ်မှာပုထုဇဉ်ပုဂ္ဂိုလ်တရား တွေ့တာပြီးတော့ချီနှောင်ပြီးတော့နေတယ်တဲ့အဲ့ဒီချီနှောင်တဲ့တဏှာကို ဖြတ်ပါတဲ့ဘာလို့ရမှာလဲဖြတ်ပါတဲ့ပြန်သွားရင်အဲ့ဒီတဏဝတ္ထုကမ္မကိလေသာကာမပေါ်မှာတွေ့တာမှုကိတဲ့ယဟန္တာပုဂ္ဂိုလ်ကြီးတွေဟာကိလေသာမှာလောပြီးတော့နိဗ္ဗာန်ကိုဝင်ကုန်ပြီခေမဘုရားအဒီဟောတယ်ဒါကြောင့်သင်လဲဝတ္ထုကမ္မကိလေသာကာမပေါ်တဏှနဲ့တဏှကိုဖြတ်ပါခက်မြန်မြန်ဖြတ်ပါဘုရားဟောတယ်ဘုရားဟောပြီးတဲ့ခါကျတော့မြတ်စွာဘုရားရှင်ကခေမသေးရဲ့ ခင်မတေမိဖုရားမိဖုရားကြီးရဲ့စိတ်ကိုကြည့်ရှုလိုက်တဲ့အခါမှာခင်မမိဖုရားကြီးတရားမရဘူးဖုရားကဒီငါငါကတာဟောတဲ့ခါကျခင်မမိဖုရားကြီးတရားထုတ်ရပြီးတော့ယဟန္တာဖြစ်လိမ့်မယ်သူထင်တာငါကတာဟောပြီးတော့ဖုရားရှင်ကခင်မမိဖုရားရဲ့စိတ်ကိုကြည့်ရှုတဲ့အခါကျဘယ်တရားမှမရဘူးတရားရရလားဩခင်မမိဖုရားတရားမရသေးဘူးဖုရားကသိတော်မူတော့ဘာကြောင့်ပါလဲလို့စဉ်းစားတော်မူတဲ့ခါကျတော့ခိမ္မာမိဖုရားကြီးဟာ ဟိုးရှေ့ဘဝတုန်းကဝိပဿနာမြတ်စွာဘုရားရှင်လက်ထက်တုန်းကမဟာနိဒာနာသုတ်တံဆိုတာသူကိုယ်တိုင်ကိုကြရွတ်ဖတ်တရေစိတ်ပွားများလာခဲ့တာအဲ့မဟာနိဒာနာသုတ်တံကြီးမှာပဋိစ္စသမုပ္ပါဒ်ကိုဟောထားတာပဋိစ္စသမုပ္ပါဒ်အင်္ဂါ12ပါးအဲ့ပဋိစ္စသမုပ္ပါဒ်အင်္ဂါ12ပါးကိုခေမမိဖယားကြီးဟာရှေ့ဘဝကသူစီးဖို့လေ့လာခဲ့တဲ့အတွက်ကြောင့်ဒီပဋိစ္စသမုပ္ပါဒ်တရားကိုသူကမကြားနိုင်ရသေးပဲဖြစ်နေတယ်ပဋိစ္စသမုပ္ပါဒ်တရားကိုမကြားနိုင်ရသေးတဲ့အတွက်ကြောင့်မို့တရားထုမရဘဲဖြစ်နေလို့အဲ့ဒီမဟာနိဒာနာသုတ်တံကြီး ပရိသတ်သုံးပါးအင်္ဂါ12ပါးကိုမြတ်စွာဘုရားတန်းစာဆင်ပြီးဟောကြားတော်မူလိုက်တဲ့အခါမှာမဟာနိဒနာသုတ်တန်ကြီးတော့ကုံဆုံးသွားရောက်ခေမာဒေဝီမိဖုရားကြီးလည်းတတ်တော်မှာဖြစ်သွားရှာတယ်မဟာနိဒနာသုတ်တန်ကြီးနာကြရမှသူဘာဖြစ်သွားတယ်လဲသောတာပန်ဖြစ်တယ်အမှန်မှန်ကယဟန္တာဖြစ်တဲ့အထိဘုရားဟောတော်မူတာသူယဟန္တာဖြစ်ရလားဘာဖြစ်သွားတယ်လဲဥပမာအဖြစ်ကြံ့ကံကပြတယ်အမတန်မြန်းလို့တဲ့မိခင်များဟာမိမိရဲ့သားကလေးသမီးလေးတွေကိုတဲ့ မိမိလက်ထက်မှာရှိရထင်းမင်းလုတ်ကြီးထင်းမင်းအလုတ်ကြီးကိုခလေးငငယ်လေးကဗဇတ်ထဲကိုခုနှစ်ခါကြတော့ခလေးငယ်ဗဇတ်ထဲမှာဒီထင်းမင်းလုတ်ကြီးထက်လို့ဝင်ရဲ့လားသူပဇန်းနဲ့လောက်ယုံတာလဲဗဇတ်ထဲကိုထက်လို့ရတယ်မဟုတ်ဘူးလားမိခင်ထက်လိုက်တဲ့ထင်းမင်းလုတ်အကြီးကြီးကိုဗဇတ်ထဲထက်လို့ဝင်ရသလားသူပါဇက်ကယူနိုင်လောက်တာလဲခလေးကစောင့်နိုင်တယ်မဟုတ်ဘူးလားဒါလိုပဲတဲ့မြတ်စွာဘုရားရှင်ကဒီမာနိဒနာတုတ်တန်ကြီးကိုဟောပေးတာ ဒီအတုပကမ္မတန်ဟောပေးတာယဟန္တာဖြစ်တဲ့အထိဟောပေးတာပါဒါပေမဲ့ခေမဒီမိဖုရားမိဖုရားကြီးကယဟန္တာဖြစ်တဲ့အထိ तू နားလဲသလားဘယ်လောက်ထိနားလဲသွားတယ်လဲသောတာပန်ဖြစ်တဲ့အထိပဲ तू နားလဲတယ် तू နားလဲတဲ့အထိပဲ तू တရားရတယ်မဟုတ်လားနားလဲတယ်နော်တရားရတယ်ရတယ်ဆိုတော့ကိုယ်သဘောပေါက်တဲ့ထိသာတရားရနိုင်တယ်ဘုလို့ပြီးသားကိုယ်သဘောမှာပေါက်တဲ့တရားကိုမှီရလားကိုဘုန်းကြီးကိုနည်းနည်းလေးကိုဟောတဲ့တရားကိုယောဂီတွေတချို့ယောဂီမှီရအမတန်လွယ်တယ်မလားကိုဟောတဲ့တရားလေ တိုးတိုးလေးပြောပြတယ်မဟုတ်လားပြောမယ်အရှိကြီးပဲအမှန်ကျေဝန်တန်ဘုန်းကြီးဘာမှမပြောတိုးတိုးလေးပဲပြောပြတယ်နည်းနည်းလေးတော့နားလဲတယ်မဟုတ်လားနည်းနည်းလေးနားလဲတော့နည်းနည်းလေးတန်ဖို့မရှိပဲဘူးလားရှိတယ်သိပြီးတော့ကျေဝန်ကြီးဟောလို့လို့ရှိနေရင်လည်းပဲကျေတာကျေသွားမယ်နားလဲမှာမဟုတ်ဘူးအချိန်ကြီးကြာပြီးတော့တန်တိုင်းနှစ်နိုင်ဟောရင်ဘာဖြစ်သွားမလဲညင်ငွေသွားမယ်ဟောတာမဟုတ်လားဒီပရိသတ်သမုပ္ပါဒ်ကြီးဘုရားရှိဟောမယ်လို့ရှိရင်ညင်ငွေသွားလိမ့်မယ်ဘုရားတို့ပြိဿဒါကြောင့်မြတ်စွာဘုရားရှင်မာနိတနာတုတ်တန်ထက်မှာ ပြိဿသုံးပါးအင်္ဂါ12ပါးကိုမြတ်စွာဘုရားဟောတော်မူတာပါပဲလွယ်လွယ်လေးဘုရားဟောတော်မူတာပြိဿသုံးပါးအင်္ဂါ12ပါးရှိတယ်ဘုန်းကြီးပြိဿအဝိဇ္ဇာသင်္ခါရဝိညာဉ်နံယုတ်သလျာတနာဖသဝေဒနာတနာဥပဒံဘဝဇာတိဇရမရဏဘယ်နှပါးရှိတယ်လဲ12ပါးရှိတယ်အဲ့ဒီ12ပါးထဲမှာလူရင်လည်းပြောပြရမယ်ဆိုလို့ရှိရင်ခေမာတိမိဖျားကြီးပြီးသွားတဲ့အတိုင်းအဝိဇ္ဇာနဲ့သင်္ခါရတဲ့နှစ်ပါးကအတိတ်ကြောင့်တရား အဝိဇ္ဇာခေါ်တဲ့ပစ္စလေးဘုံမသိတဲ့မောဟသင်္ခါရဆိုတဲ့ကံတရားအတိတ်အကြောင်းတရားအဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးသည်အတိတ် အကြောင်းတရားဘာတရားပါလဲအဲ့ဒီအဝိဇ္ဇာသင်္ခါရခေါ်တဲ့အတိတ်အကြောင်းတရားနှစ်ပါးကြောင့်ဝိညာဉ်ခေါ်တဲ့ပဋိသန္ဓေစိတ်နာယုတ်သလျာတနာခေါ်တဲ့မျက်စိနာနှာလျာကိုယ်စိတ်ဖာသဝေဒနာအဲ့ဒီတရား၅ပါးကပစ္စုပ္ပန်မှာအကျိုးလို့ခေါ်တယ်ဝိညာဉ် နာယုတ်သလျာတနာဖသဝေဒနာအဲ့ဒီ၅ပါးကပစ္စုပန်မှာအကျိုးပေါ်တယ်ကိုဘုန်းကြီးတို့ဘဝပရိသတ်တွေဝิญဉ်ဖြစ်ပေါ်ရတယ်ခန္ဓာကိုယ်ဖြစ်တယ်မဟုတ်လားနာယုတ်ခုဖြစ်နေတယ်မဟုတ်လားမျက်စိနာနှာကောင်းလျှာကိုယ်စိတ်မဖြစ်ဘူးလားဒါအကျိုးတွေပဲဖသတွေ့ထရတဲ့ဖသသဘောတည်းမရှိပေဘူးလားမျက်စိနဲ့မြင်တဲ့ဖသနားကြားတဲ့ဖသဒါမရှိပေဘူးလားခံစားမှုဝေဒနာမရှိပေဘူးလားဒါဒီ၅ပါးသည် ဝိညာဉ်နာယုတ်သံလျတနာဖသဝေဒနာခေါ်တဲ့ဒီအကျိုး၅ပါးဒါပြစ္ဆုတ်ပန်အကျိုးဒီပြစ္ဆုတ်ပန်အကျိုး၅ပါးဒီဘာကြောင့်လို့ဆိုတော့အဝိဇ္ဇသင်္ခါရခေါ်တဲ့အတိတ်အကြောင်းနှစ်ပါးကြောင့်အတိတ်အကြောင်းကြောင့်ဖြစ်ပေါ်လာသည်အတိတ်အကြောင်းဒီအဝိဇ္ဇသင်္ခါရမရှိဘူးဆိုရင်ဒီအကျိုးတွေဖြစ်ပေါ်လာပါမလားမဖြစ်ပေါ်နိုင်ဘူးတခါတဏှာဥပါဒံဘဝဆိုတဲ့ပြစ္ဆုတ်ပန်အကြောင်းပြန်ဖြစ်ပေါ်လာတယ်တဏှာတဏှာဆိုလိုချင်တမ်းမတဲ့တဏှာခုယောဂီတွေမရှိဘူးလားဥပါဒံဆွဲလန်းသွားတဲ့သဘောမရှိဘူးလား တဏှာဥပါဒရှိရင်ဘဝဆိုတာဖတ်ဖျားလဲဦးမယ်တဏှာဥပါဒရှိရင်ဘာဖြစ်မလဲဘဝဖျားဦးမယ်အဲ့တော့တဏှာဥပါဒဘဝဆိုတာကပစ္စုပန်အကြောင်းတရားဘာကြောင့်ဘာကြောင့်တရားလဲဘာကြောင့်တရားတဏှာရဲ့ဥပါဒံရဲ့ဘဝဆိုတဲ့တရားကပစ္စုပန်အကြောင်းပစ္စုပန်အကြောင်းကြောင့်ဇာတိဇရမရဏပဋိသန္ဓေနေရမယ်အိုရမယ်သေရမယ်ဒါအကျိုးအနာကအကျိုးဘာတရားဖြစ်ပေါ်လာမလဲဇာတိဇရမရဏအကျိုးတရား ဖြစ်မယ်မဟုတ်လားဘဝရှိရင်ဇာတိဇရမာရဏတရားဖြစ်မယ်မဟုတ်လားပြည့်လို့လောပါမလားကိုဘုန်းကြီးတို့ပြည့်လို့လောရလားဇာတိဖြစ်ပြီမဟုတ်လားကိုဇရာဘာဖြစ်နေပြီလဲအိုးနေမာရဏဘာဖြစ်မလဲတရားတော့မယ်ဘယ်နေ့တရားမှမသိဘူးတရားမယ်မဟုတ်လားဒါအနာကအကျိုးနားလိုက်တယ်မဟုတ်လားပြန်ပြောမယ်နောက်ထပ်တစ်ခေါက်အဝိဇ္ဇာနဲ့သင်္ခါရကအတိတ်ကအကြောင်းတရားဘာကြောင့်တရားပါလဲ ဝိညာဉ်နာယုတ်သလျာတနာဖသဝေဒနာ၅ပါးကပစ္စုပန်အကျိုးတရားဘာကျိုးတရားပါလဲတဏှာဥပါဒံဘဝဆိုတာကပစ္စုပန်အကြောင်းတရားဘာကြောင်းတရားပါလဲဇာတိဇရာမရဏဆိုတာကအနာဂတ်အကျိုးတရားနားလည်တယ်မဟုတ်လားအဲ့ဒီအတိတ်ပစ္စုပန်အနာဂတ်ပရိစ္ဆသုံးဘောအင်္ဂါ7ပါးကိုခိမာဒေဝီမိဖုရားကြီးမြတ်စွာဘုရားဟောလို့မာနိတနာသုတ်တံကိုဟောလို့ ဒီပဋိစ္စသမုပ္ပါစနစ်ပေါက်နိုင်ရတဲ့အခါမှာသောတာပန်ဖြစ်တော်မူပြီတဲ့။ဘာရသွားပြီလဲ။သောတာပန်ဖြစ်ပြီးတော့နတ်တော်ကိုပြန်ပြီးသူ့နိုင်ထိုးတော်မှာတော့ကြံတရားရှိနေလေဦးမယ်။ခေမမင်းဘုရားသောတာပန်ဖြစ်ဘာဖြစ်သွားပြီလဲ။ကဗျာကရနတ်တော်ကိုပြန်နတ်တော်ကိုပြန်တာနဲ့ဘုရင်ကကြိုဆိုတော့လက်မခံတော့ဘူး။သင်မင်းကြီးကျွန်တော်ကိုမြတ်စွာဘုရားသာသနာတော်ထက်ဝင်ဖို့ဘုခုနီမှာဝတ်ဖို့ခွင့်ပြုတော်မူပါလို့ခွတ်တောင်းလိုက်ပြီကြည်သား။တရားရတော့တရားမြင်သွားရင်မဟုတ်လား။ တရားမြင်တော့ခုရှင်ပြင်းပေါ်မှာသူခွတ်တောင်းရင်မဟုတ်လားခီနန်စည်းစေကိုသူမမောတနာရှိသေးရလားရှိသေးရလားမရှိတော့ဘူးညမောဗိမိတရှင်ပြင်းကြီးကတခါတည်းရွှေထန်းစင်ကြီးနဲ့ဆန်းဆန်းကြဲကြဲတခါတည်းမြတ်စွာဘုရားရှင်တော်ဝေလုံးအကြောင်းတော်ကိုပို့ခေမသရေဘေခုနီမမိဖုရားကြီးကိုဘေခုနီမပြုခိုင်းခေမသရေဘာဖြစ်သွားပြီလဲဘေခုနီမဖြစ်သွားခတ်လို့လေပါပဲဟုတ်တယ်မဟုတ်လားအတိအမွေမပါပါဘူးခွက်ကိလို့ဘာမှမပါပါဘူးနော်ခေမသရေဘာဖြစ်သွားပြီလဲခု ဘေကုနီမှာဝေါ်သွားပြီဘေကုနီမှာဖြည်းဖြည်းတော့တခါတည်းဘေကုနီမှာကြောက်မှဘေကုနီမှာဝေါ်ပြီးဖြည်းပြီးတော့15ရက်ကြာတဲ့ခါကျသူ့တောင်းအရာဥပုပ်ပြူတဲ့ဥပုပ်ကြောင်းဆောင်မှာစီမိတွေထုံပြီးတော့တမျက်စိလှဲနေတဲ့အခါမှာစီမိလေးစီမိထုံထားတဲ့စီမိလေးတွေဟာဖြည်းလိုက် ပြဲလိုက်ဖြည်းလိုက်ပြဲလိုက်ဖြည်းလိုက်ပြဲလိုက်ခိမ့်မထေရီဘိက္ခုနီမကြီးအဲ့ဒီစီမိလေးကိုရှူရင်ရှူရင်ရှူရင်ဝိပဿနာဉာဏ်ကြီးတွေတက်လာပြီးတော့တခါတည်း သဂရကမိမညာဘုံညာအနာကမိမညာဘုံညာအရတမညာဘုံညာအထက်မဲ့ထွက်ဖို့သုံးချက်ချင်းရသွားပြီ။ဘာဖြစ်သွားပြီလဲ။စီမီကိုဝိပဿနာရှုရင်းနဲ့ဘာဖြစ်သွားပြီလဲ။ထက်မဲ့သုံးထက်ဖို့သုံးခုဘာဖြစ်သွားပြီလဲ။ရသွားပြီခေမာတရီဘာဖြစ်သွားယဟန္တာမှာဖြစ်သွားပြီ။ဘာဖြစ်သွားပြီလဲ။လွယ်လိုက်တာနော်ဖို့တို့ပြည့်သက်မလွယ်ဘူးလား။အဲလွယ်တယ်နော်။ဘာကိုရှုလို့ယဟန္တာဖြစ်သွားတာတို့စီမီကိုရှုလို့ ကိုတရားနာနေကြတဲ့ပုဂ္ဂိုလ်တွေနေနဲ့လှည့်စက်မြင်နေတယ်မဟုတ်လားအနိစ္စဒုက္ခအနတ္တမြင်ရလားဘယ်မြင်ပါလိမ့်မလဲညံမှမမီပဲမြင်ရလားတော်တော်ကြာကံကံရရနေပြီးတော့ခိမာထေရီကြောင့်တရားနာရလို့ပိဿသမအင်္ဂါဆန်တဲ့ပါကိုတရားနာရလို့အိမ်မြောင်ရှင်အမျိုးသားဒီမှာသွားခွဲတောင်းပြီးတော့ရိတ်သာဝင်ပြီးတော့တိလရှင်သွားဝေါ်နေလို့ဦးမယ်သွားကြအိမ်ကတခါကြီးတွေကအမလီဘာမှဖြစ်လာပါလိမ့်မလဲငါတကောင်မှာစိတ်တွေတဲပြောင်းမြန်ပါကလားစိတ်များမှန်မြန်မှန်ရလားဖြစ်မှဖြစ်မှလည်းဦးမယ် တကားအိမ်တိုင်းတကားကြီးကိုသွားပြီးတော့ဘာမှမပြောပါနဲ့ကိုယ့်ကိုတိတ်တိတ်လေးပဲနေပါနော်ဘုန်းကြီးမှာကြပါရစေဘုန်းကြီးတကမားကြီးတကားကြီးတွေတော့မှာကြစရာဘာမှမလိုပါဘူးခေမာသရေကြောက်နားလည်းတန်မဟုတ်လားအေးဒါကြောင့်မို့တရားဆိုတာဟာကိုညာထက်မှ ပိုင်ရင် တရားရတာပဲတဏှဥပါဒံတရားတွေကိုအစွဲပြောက်သွားရင်ကုံသွားရင်တရားဆိုတာဖြစ်ပေါ်လာတာပဲဒါကြောင့်မို့ရုပ်ကိုပြင်ဖို့မလိုဘူးဘာကိုသာပြင်ဖို့လိုတယ်လဲ အေးနံကိုပြင်ရမယ်ကိုခေမတတိဘာပြသွားပြီလဲအဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်သလယတနာဖန်သဝေဒနာတဏဥပါဒံဘဝဇာတိဇရာမရဏပဋိစ္စသမုပ္ပအင်္ဂ32ပါးတရားတော်ကိုနာကြတဲ့အခါမှာတတ္တဗံဖြစ်ခုဘိက္ခုနီမဟောစီမီကိုဝိပဿနာရွှေ့ယဟန္တာဖြစ်သွားပြီနိဗ္ဗာန်ဝင်ပြီခေမသေရီဘိက္ခုနီမကြီးခေမသေရီဘိက္ခုနီမလောကိုတရားနာညာနေရတာဘုန်းကြီးတို့ဓမ္မကြီးတွေလည်းမဖြစ်နိုင်ဘူးလား ဖြစ်နိုင်ပါတယ်စိတ်ကလေးကို ပြုပြင်ရင်ရတယ်မဟုတ်လားကဲပြန်ဆိုရုပ်ကိုယ်သာပြင်နာမပြင်ရုပ်တွင်မလှနာမလှရုပ်ကိုယ်သာပြင်နာမပြင်ရုပ်တွင်မလှနာမလှနာကိုယ်သာပြင်ရုပ်မပြင်နာ ရုပ်သွင်လဲလှနှံလဲလှตาပြင်ရုပ်မပြင်ရုပ်သွင်လဲလှနှံလဲလှနန္ဒပေါ်တွင်ဉာဏ်နဲ့ရှင်လိုလျင်ခဏနိဗ္ဗာန်ရာနန္ဒပေါ်တွင်ဉာဏ်ဓာရှင် လိုလင်ခဏနိဗ္ဗာန်ယနန္တပေါ်တွင်ဉာဏ်တရှင်လိုလင်ခဏနိဗ္ဗာန်ယခေမာတရေဘိက္ခုနီမဟာဘိက္ခုနီမထဲမှာပညာအရာအကြီးဆုံးပဲအတ္တဘထုရတဲ့ပုဂ္ဂိုလ်ပဲဉာဏ်ပညာအမတန်ကြီးကျယ်တဲ့ပုဂ္ဂိုလ်ပဲဘုန်းတော်ပြသခဏလေးမှယဟန္တာဖြစ်သွားတယ်မဟုတ်လားစီမိကိုရှုပြီးဘာဖြစ်သွားတယ်လဲ ယဟန္တာဖြစ်တော်မူသည်ဒါခိတုတ်တံကိုကြာနာရသောဓမ္မသောနာကုသကစေနာပေါင်းတို့ရဲ့အလုံးသောအမျိုးသားအမျိုးသမီးယောဂီပုံသူတော်ကောင်းတို့ဟာလည်းပဲမိမိရဲ့ခန္ဓာကိုယ်အစ္ဆတယုံနံဗဟိတယုံနံခေါ်တဲ့ယုံနံတရားနှစ်ပါးအပေါ်မှာမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအစုံမရအလိုမလိုက်တဲ့အနတ္တသဘောတရားတွေကိုအကျဉ်းချင်းဖန်ဖန်ရှုမှတ်ပွားများအထောက်ရကုန်လျက်အနိစ္စ అను ပါဒနာညာဒုက္ခ అను ပါဒနာညာအနတ္တ అను ပါဒနာညာတွေမိမိရဲ့ခန္ဓာကိုယ်ထက်မှာ အလင်းဓာကြီးဝိပဿနာဉာဏ်အလင်းဓာကြီးအရိယမဉာဏ်ဘုံဉာဏ်အလင်းဓာကြီးအသိသိရကြပြီလင်ဩနန္တိဒုက္ခဘေကကိဏ္ဍနိဗ္ဗာန်တရားတို့တရားမြတ်ကို လွယ်ကူတဲ့အသိဉာဏ်နဲ့အာလုံးမျက်မှောင်ပြုနိုင်ကြပါစေကုန်သတည်း